ကဲဘုန်းတို့ဒီနေ့မြန်မာယောဂီများတွေ့တရားဟောဖို့သုတ်တံခိမတိယသုတ်တံခိမတိယသုတ်တံဆိုတာမာဝကပါဠိသံဝဒနိကေလာတဲ့သုတ်ပါပေါ့အဲဒီသုတ်ကလည်းဘုန်းတော်ဟောနေဆိုမာရီတော့ဟောပြထားတာဟောပြတယ်လို့သိတယ်မှတ်ပြီးတော့ဟောပြီးသားဖြစ်တယ်နာဝုထမှာပေါ့လေအဲဉာဏ်နာဘူးသာဖြစ်တဲ့ယောဂီများတော့နာဝုထမှာပုံလေး ပေါ်တဲ့ဥဒ္ဒရိယများတယ်ဘယ်တရားပဲဥဒ္ဒုကိုသိမမှတ်မိတော့ဒီမတရားတုတ်တယ်လားဒီဒီပါယောဂီကိုဟောတာလည်းဗမာယောဂီကိုဟောပြီးတာပုံနဲ့သိမမှတ်မိတော့ဒီနေ့ဒီတုတ်ကိုဟောဖို့နော်အဲ့ဒါပဲအဲဟောပြီးတာယောယောဂီများလည်းထပ်ပြီးကြားနာတော့ဟောကြားနာတဲ့ယောဂီများလည်းကြားနာလို့ရတာနော်အရာကောသံမူလဘိက္ခုရှင်နာဘဂဝတေတဝသင်္တမေတု ဧကမရဏိတိတုဧကမရဏိတိနောဟောတေဘိက္ခုဘဂမနာဧတရဝောသာအဲ့တော့ခါရဝါမှာမြတ်စွာဘုရားရဟန်းတော်တို့ဟာမြတ်စွာဘုရားကငါရောက်ပြီးတော့မြတ်စွာဘုရားချစ်ခိုးပြီးတော့လျှောက်ထားကြတယ်နော်ဣရာနောဗန္ဒီအညတိယပြိပါဒကအမေဝံပုဗ္ဗနိကိမတိယံအာဟုသောသမဏိဘောဓမေဗြဟ္မသရိယဟုတ်ပြီဣရာဘုရားဗျာဗန္ဒီ ဧတံယတိရိယနဘိဗ္ဗကဒိဗ္ဗဒကနဧဝံဗျာကရိယာမဒုက္ခသကောအောင်သောပရိညတ်တံဘဂဝတိဗမရိယဟုတ်တိတိဘဂဝါမှာမြတ်စွာဘုရားသခင်ကိုယ်မြတ်ကြီးတောတိပိစေတော်ကြောင်းတော်မှာဆင်းသွင်းတော်မူတဲ့အချိန်အကျမ်းတော်မြတ်စွာမြတ်စွာဘုရားသခင်လာရောက်ပြီးအချိန်ကိုကြောပြီးတော့တဏှာမှာထံပြီးတော့မြတ်စွာဘုရားကိုလျှောက်ထားကြတယ် အရှင်ဗျာတဲ့ပြီးတော့အညာတိရပြိပါဒကတခြားသောဘာသာဝင်ဖြစ်တဲ့ပြိပိုက်ကြီးတာပြီးတော့မေးကြတယ်ဘယ်အကျုံးကမြတ်စွာဘုရားရဲ့ဓမ္မာယဟန်ပြုကြဘိက္ခုနီပြုကြဥပဒကဥပဒကဖြင့်မြတ်စွာဘုရား၏အဆုံးအမကိုလိုက်နာရှင်းသုံးကြတာလေဘယ်အကျိုးတွေလဲဘယ်အကျိုးကလဲနော်အဲဒီလိုသူတို့တွေလည်းသူတို့ကို ကြုံလို့မေးတဲ့ကောင်ကဘယ်ကျုံကမြတ်စွာဘုရားကမှရံပြူကြတာလေဘယ်ကျုံကဘိက္ခုနီပြူကြတာလေဘယ်ကျုံကဥပဒကဥပဒကဖြစ်နေမြတ်စွာဘုရားရဲ့သုဆုံးမတွေကိုလိုက်နာကြတာလေလို့မေးကြတဲ့အခါမှာဒီလိုလိုကဒီလိုဖြေပါတယ်ဘယ်လိုဖြေလဲဆိုတော့ဆင်းရဲကိုပိုင်းခြားသိခြင်းအကျိုးမှာပြိညတ်တာဒုက္ခတာဆင်းရဲကိုပိုင်းခြားသိခြင်းအကျိုးမှာမြတ်စွာဘုရားကမှဒီလိုလိုကမြတ်သောအကျင့်ကိုကျင့်သုံးပါတယ်လို့ဒီလိုဖြေပါတယ် တော့ဖြေပြီးတော့သူကယေတိမယတာနေဧဝံဗုဒ္ဓဧဝံဗျာကရအာနာဟုဒ္ဓဝါယနောသေဝဘဂဝတောဟောမနာသဘဂဝနအဘအဘုဒေနအဘသိက္ခာမဓမ္မသသသာရုဓမ္မနာယာကရောမနာသကောတိတာဓမ္မိကောဝရဏုဝါရောပရေရှံဌာနာအဂိတတိတဲ့ဒါတော့ပြောမယ်ဆိုရင်ဒီပါဠိပိုက်ကလေးကပါဠိဘာသာတကယ်နားလည်မယ်ဆိုတော့ဘလုံးမတန်ရင်ကျေးသိွေးဆိုတာ ဟိုမြတ်စွာဘုရားမေးလျောက်နော်လုံတန်ရင်ကြီးတဲ့လုံတန်ကောင်းမြတ်တဲ့စကားလေးခေါ်ပါတယ်ဒီလိုဒီလိုဗျာကရမှာဖြေလိုက်တဲ့အခါကျတော့တဲ့ဒီလိုပြောဆိုတဲ့အခါကျတော့ဘဂဝဗုဒ္ဓဝါရီရောစေဝဘဂဝတော်ဟောမှာမြတ်စွာဘုရားဟောတဲ့တရားတော်နဲ့တစ်ချက်ချင်းကြပါလားဆိုဗုဒ္ဓဝါရီမြတ်စွာဘုရားပြောဆိုလို့ရှိဟောလို့ရှိတယ်နော်ဒီလိုဒီလိုဆင်းရဲကုန်ခြင်းဆင်းရဲကိုပိုင်းခြားသိခြင်းအကျိုးမှာ မြတ်စွာဘုရားကမြတ်သောကျင့်ပါလေလို့ဖြေလိုက်တာဟာတပြည့်လို့အဖြေဟာမြတ်စွာဘုရားဟောတော်မူတဲ့တရားတော်နဲ့တခြားကြီးကြပါလားဒါသာဘဂဝနာအဘူဒေနာအဘစိတ်ကတပြည့်လို့ဟာတပြည့်လို့ဖြေတဲ့ကြောင့်မြတ်စွာဘုရားမြန်ဒါတတော်ကူမြန်ထိကြိုက်သွားမလားအဘူဒေနာမဟုတ်မှန်တကယ်တိကျတဲ့မြတ်စွာဘုရားကမဟုတ်မှန်တယ်ဒီလိုတော့ဆွဆွမိသလားပေါ့ ဒီလိုပြောတဲ့မာရီယသိက္ခာလေးကိုတို့တို့မြတ်စွာဘုရားဘောမမမြတ်ဆွဆွဲခဲ့မိကြတာမြတ်စွာဘုရားအလိုကြမဟုတ်ဘဲနဲ့ဖြေသူမိမြတ်စွာဘုရားဂုဏ်သိက္ခာနဲ့ထိခိုက်သွားတာဓမ္မသာသာဓုဓမ္မဗျာဂရိယာမှာမြတ်စွာဘုရားဟောတဲ့တရားတော်အတိုင်းပဲတရားနည်းအတိုင်းပဲတို့တို့ကဖြေတာဟုတ်ပါရဲ့လားနာသာခောတိသာဓမ္မိကောဝရဏုဝါရောပရိရှံဌာနအကိတ္တိမြတ်စွာဘုရားဟောတော်မူတဲ့တရားရဲ့နော် ဒါစိတ်ကြရတာတို့တို့ပဲဖြစ်လိုက်တဲ့အတွက်များကဲကြရအပြစ်တင်နေရများပါနေပါသေးသလားဗျာတို့တို့ဖြစ်လိုက်တာတို့ဖြစ်လိုက်တာကိုတို့ပေးတာပါပဲနော်ဒီပဲတော့အပြားဟောတော်မူတဲ့တရားနိလန်ကြပါရဲ့တို့တို့ဖြစ်တာကဘုရားဆက်တော်ပြဟောတော်မူတဲ့တရားနိလန်အတိုင်းဖြစ်ပါရဲ့လားရသော်ဗျာဂုံသိက္ခာများထိခိုက်နေပါလားဗျာရသော်ဗျာဟောတော်မူတဲ့တရားတော်တွေနဲ့အညီတို့တို့ဖြစ်တာများဟုတ်ပါရဲ့လားဗျာ အဲ့တော့ဒီခုဒီစုံဒီခုမြတ်ရောလို့ထိခိုက်နေတာဒီလိုလိုမှားရနေမှဆိုရင်နော်ဒီကဲချုပ်ကြတယ်ပဲသက်တော်ပြန်တဲ့ကွာမြတ်စွာဘုရားသာသနာတော်ပြန်ဖြစ်ပေါ်လာလားဗျာပြည့်စုံပါလားဘုရားဆိုလို့လည်းဒီလိုဖြစ်တယ်ပြည့်စုံပါလားကောင်းမြတ်ပါလားဟုတ်ပါလားပေါ့ကိုယ့်ကမြန်မာစကားနဲ့ပြောမှဆိုတော့ဒီလိုဒီတိုင်းပြလိုက်တာဟုတ်ပါလားဗျာကောင်းပါလားဗျာမှန်ပါလားဗျာမြတ်စွာဘုရားတရားတော်နဲ့တတိကြပါလားဗျာဒီလိုလိုမြတ်မပြည့်မစုံဖြစ်နေတာရှိပါသလားဗျာသက်တော်ပြန်မြန်

ကာရကြံဌာနာအကိစ္စတိဒုက္ခတိပြေညတ်မယိဗျမပရိယဟုတ်တိချစ်သားလို့တဲ့တုံတို့လိုပြေလိုက်တာငါဘုရားဟောတော့ပြတရားတိုင်းပါပဲတဲ့ငါဘုရားဟောတဲ့တရားတိုင်းပဲငါဘုရားအပေါ်မှာဒုစရခုနော်အပြစ်တင်ဆွဆွတရားလည်းဘာမှပါဘူးတရားနည်းနဲ့ကြပါလေနော်တရားနဲ့ပြေလိုက်တဲ့အတွက်ဒုစရခုလည်းဒီထဲမှာကဲရပြစ်တင်တယ်လည်းမပါပါဘူးတဲ့တို့လည်းပြေလိုက်တာငါတို့ကမြတ်စွာဘုရားထာမှာ ဆင်းရဲတွေပိုင်းခြားသိဖို့အတွက်ရသော်ပြတာမှာရသော်ချင်းကိုကျင့်သုံးကြတာရံပြကြတာဘိက္ခုနီပြကြတာဒီလိုပြလိုက်တာကောင်းရပါတယ်ပြည့်စုံပါတယ်နော်ရသော်ပဲဒီလိုပြောပြီးတော့ဒါဆိုတော့ဘိက္ခဝေအညာတိတွေကပြိပါဒကလေဝံပုစေယောတဲ့ချက်သားတွေအဲ့ပြပိုင်းကကျွန်တော်တို့ဒီလိုမျိုးထပ်ပြီးတော့မေးလာတော့ဆိုရင်အတ္တိပနာဝသောမေသောအတ္တိသီဝရာဧတ္တဒုက္ခတာပရိညာယအဲ့ဒီဒုက္ခတွေ ပိုင်းခြားသိဖို့အတွက်အဲ့ဒီလမ်းပြန်လမ်းပြန်တရားတွေကျင့်တရားတွေကသူတို့မှာရှိသလားလို့ဒီလိုမျိုးသူတို့ကထပ်မေးခဲ့မယ်ဆိုရင်အေဝံပုဒ္ဒါတုံမေဘိကဝေဧတံအညာလေးပြန်ပြိပါဒကနာအေဝံဗျာကရောတာအဲ့လိုနဲ့မေးခဲ့မယ်ဆိုရင်ဒီလိုအဲ့ဒီအညာလေးပြန်ပြပိုင်းကိုဒီလိုပြလိုက်ပါအတ္တိအောင်သောအတ္တိကောအောင်သောမေကောအတ္တိပြိပဒဧတတဒုက္ခတပရိညာယ အားဖြင့်လို့တဲ့မြတ်စွာဘုရားကဆင်းရဲပန်းချသေးဖို့တဲ့ဆင်းရဲကျင့်ဖို့ဆင်းရဲကိုကျင့်ဖို့တဲ့အကျင့်တရားတွေတော့လမ်းနဲ့တရားတွေဆိုတော့ဟောတာရှိတယ်လို့ဖြေလိုက်ပါကရမောသပိကဝေမေကောကရမောသပြိဝရအေတတဒုက္ခသပရိညာယာတိစိတ္တာတို့တဲ့ဆင်းရဲကိုဟောရတဲ့လမ်းနဲ့ကဘာလဲဆင်းရဲကိုဟောရတဲ့အကျင့်တရားတွေကဘာလဲအယမေဝအရိယောအတ္တိကောမေကော တဲ့ဒီမဂ္ဂင်7ပါးအကျင့်တရားပါပဲတရားဓိဋ္ဌံမဂ္ဂင်7ပါးအကျင့်တရားဆိုတာဘာလဲဓမ္မဒိဋ္ဌိဓမ္မသင်္ကပ္ပဓမ္မဒိဋ္ဌိဓမ္မသင်္ကပ္ပောနော်ဓမ္မဒိဋ္ဌိဓမ္မသင်္ကပ္ပောတဲ့သမဝါယမောဓမ္မတတိဓမ္မသမာဓိနော်သမဝါဒဓမ္မကမ္မနသမအာဇီဝဘောအယံဘိဝေမေဘောအယံဘိဗရာဣဒတဒုက္ခသသေနယာတိ ဧဝံဘုဒ္ဓဒုမေဘိကဝေတေတံညဒိဋ္ဌိယံပြိပါဒကံဧဝံဗျာရိယတာချက်သားလို့ဆင်းကုန်မှုအကျင့်တရားလမ်းနဲ့တရားကတော့လက္ခဏာပါအကျင့်တရားလမ်းနဲ့ပါပဲလို့အဲဒီလိုလေတရားဒိဋ္ဌိကြီးကပြပိုက်တရားနဲ့မေးလာတဲ့ဒီလိုပဲဖြေလိုက်ပါတဲ့မြတ်စွာဘုရားကတော့ဒါရတော်ပြီးတဲ့အခါမှာဖြေလိုက်တဲ့စကားပေါ့နော်ဆိုတော့ရှင်သာရိပုတ္တရာဒါကိုကျေရှင်းရမယ်ဆိုရင်ဆင်းရဲ ဆင်းရဲကိုပိုင်းခြားသိဖို့တဲ့အဲ့တော့ဒီလိုတကားလေးပါဠိစကားနဲ့မြန်မာစကားပြန်တဲ့အခါကျတော့စကားလေးနဲ့တကယ်လေးတော့အလေးကောင်းလေးတော့ရှိတယ်ပေါ့နော်ပြည့်ပြီးတော့မြန်မာစကားနဲ့ပြီးတော့ဟိုရှင်းနေတဲ့နားမလဲသလိုပါဠိကနေပြီးတော့မြန်မာပြန်တဲ့အခါမှာမြန်မာလိုပေါ့လေနားမလဲတရားတော်လေးအိဗေမပြည့်တယ်အောင်လေးဒီလိုဖြစ်တာရှိပါတော့နော်အဲ့တော့ဆင်းရဲကိုပိုင်းခြားသိခြင်းကျုံးပါတဲ့ပိုင်းခြားသိတာ တို့တို့ပိုင်းခြားသိတာကမှတော့ဆင်းရဲကုန်တယ်သူအတူတူပဲတို့တို့လည်းဆင်းရဲမပိုင်းခြားမသိသေးတဲ့အတွက်ဆင်းရဲမကုန်တာပဲဆင်းရဲကိုသိသွားတာပဲနော်အဲ့တော့ဆင်းရဲကိုသိသွားတာလည်းဆင်းရဲကုန်သွားတာလည်းအတူတူပဲတဲ့ဒါကြောင့်ဆင်းရဲကိုသူကကုန်ဖို့အတွက်ဆင်းရဲကုန်ဖို့အတွက်ဆင်းရဲကိုပိုင်းခြားသိဖို့ဆိုတော့အတူတူပဲဆင်းရဲကုန်ဖို့အတွက်ဆင်းရဲကိုပိုင်းခြားသိဖို့အတွက်တဲ့ဒါတော့မြတ်စွာဘုရားက ယဟန်ပြရတာတဲ့တရားရှင်ဝတ်ကြတာဘိက္ခုတွေပြည့်ကြတာဥပဒဥပဒကဖြစ်နေတိုင်းရတာတိုင်းနဲ့ပြည့်စုံကြအဲ့တော့ဆင်းရဲဆိုတဲ့စကားလည်းပြောလို့ပြောမယ်ဆိုတော့ကျေပြန့်တာပေါ့နော်ဆင်းရဲဆင်းရဲဆိုတော့ဘယ်လိုလဲကလည်းပြောတာပေါ့လေလူတွေဆင်းရဲတာဆင်းရဲတာအဲလူတွေဆင်းရဲတာလူတွေဆင်းရဲတာဝါနာတာဆင်းရဲတာဆိုမှန်တော့ပြောပြောရတဲ့ဘုန်းကြီးလည်းမှန်တော့ဆင်းရဲတာပဲဘာကြောင့်လဲဆိုတော့ဆင်းရဲဆိုတာကဒီထဲမှာအားလုံးပြောတဲ့ဆင်းရဲဒုက္ခသစ္စာတွေမှာက ရှင်းကသူကဘဝနာရတဲ့ရဲ့တခုလည်းတော့ပြောတာမဟုတ်ဘူးဆင်းရဲမှာဒုက္ခသစ္စာမှာကအကုန်လုံးပေါ်ပြထားပြီးသားလေဒုက္ခဖြစ်ကြောင်းနေမိမိအချင်းမတဲ့ပုဂ္ဂိုလ်နဲ့အတူတကွတွဲနေရတယ်လည်းဆင်းရဲပဲရှိခဲ့တဲ့ပုဂ္ဂိုလ်တွေနဲ့တွဲကွာရတယ်လည်းဆင်းရဲပဲနော်မိမိလိုချင်တာမရတာလည်းဆင်းရဲပဲကိုယ်ကနာတာတရားတာလည်းဆင်းရဲတယ်ဒါလည်းအဲ့ဒါဘုရားဆုံးပြောတာကိုယ်ကနာတာတရားတာလည်းဆင်းရဲပဲ မိမိအလိုမတူသဘောမကျတဲ့ပုံကိုယ်တွေနဲ့တွဲနေရတာလည်းဆင်းရဲပဲချစ်တဲ့ပုံကိုယ်တွေနဲ့ခွဲကွာတာလည်းဆင်းရဲပဲမိမိလိုတာမရတာလည်းဆင်းရဲပဲနော်ဒါကမိမိစေသွညာတိတွေပြည့်စည်ခြင်းဥစ္စာတွေပြည့်စည်ခြင်းမိမိတကားပိုင်ဆိုင်မှုတွေပြည့်စည်ခြင်းနဲ့စသည်ရတဲ့ဒါတွေလည်းဆင်းရဲတွေပဲဆင်းရဲတွေပြောရမယ်ဆိုရင်လောဘဒေါသမောဟဖြစ်နေရတာလည်းဆင်းရဲပဲနော်အဲ့ဒါတွေကအကုန်လုံးပါပါတာကိုဒါမှမဟုတ်တရားဟောနေတဲ့အခါကျတော့ဝိသမန်ကြည့်လိုက်ပေါ့ ုန်းကြီးတွေကတော့ဆင်းရဲမရှိသလိုလိုလူတွေပဲပေါ်လေဝါနာတရားလို့ဘိုးတွေကတော့သာတေရတာတာဆိုသတိခွနဲ့ဆင်းရဲတယ်လို့ဘိုးတွေကတော့သူတို့ပဲဆင်းရဲလို့လို့ဒီလိုပြောတော့ခုခဲ့တယ်လူပြက်တာဘာကြောင့်လဲဆိုတော့ဘုန်းကြီးကမပိတ်တရားဟောတာဟုတ်ဘုန်းကြီးကပိတ်တရားဟောတဲ့အခါကျဘုန်းကြီးကဒုက္ခမရှိတော့ဘဲနဲ့ဒုက္ခရှိတဲ့ပုဂ္ဂိုလ်တွေတော့ဟောခံရတယ်လို့ဖြစ်နေတော့အဲ့တော့ဒါမှန်ကြည့်လိုက်လို့ရှိရင်မြန်မာနိုင်ငံမှာဘုန်းကြီးကဒုက္ခမရှိသလိုလို့ လူတွေကတော့ဒုက္ခတွေနဲ့ပြည့်နေလို့လို့တဲ့မှာတော့ဒီခန္ဓာ၅ပါးရှိနေအချောအမြင်ဒုက္ခပဲဆင်းရဲတွေပဲတဲ့တော့ခန္ဓာ၅ပါးရှိနေတယ်ဒီခန္ဓာ၅ပါးရှိနေသေးပြီနော်ခန္ဓာ၅ပါးရှိနေသေးပြီအရှင်းအပြည့်တော့ဒုက္ခတဲ့နော်အဲ့တော့မှဒီယသိနဲ့မြင်နေရတာကြားနေရတာနာတွေ့စားနေရတာအဲ့ဒါဒီမှာလောဘဒေါသမောဟဖြစ်နေတယ်ဆင်းရဲပဲနော်ဆင်းရဲပဲဒါမှမဟုတ်မြန်မာနိုင်ငံမှာဆင်းရဲလို့ပေါ်ပြတဲ့အခါမှာနော် ဆင်းတုံပုံရတဲ့အခါမှာကိုလိုရာဘက်ကိုဆွေးပြောကြတော့ဆင်းရဲကိုတဲ့နော်ကာရဲကိုနာသေးလူတွေသွားပြီးတော့ကိုယ်လည်းသိလိုက်သိတဲ့အခါကျမှဘုန်းကြီးသွားပြီးတော့ဆင်းရဲကြောင်းတွေပြောလိုက်သိသွားပြန်ပြီးဆင်းရဲတော့ကောင်းနေတဲ့ပုဂ္ဂိုလ်ရဲ့မဆင်းရဲဘူးလို့လို့ဘုန်းကြီးကမဆင်းရဲဘူးလို့လို့ချမ်းသာနေတဲ့ပုဂ္ဂိုလ်ကမဆင်းရဲဘူးလို့လို့တဲ့ဒီလိုတွေဖြစ်ကုန်တာနော်ဆင်းရဲတော့မှခန္ဓာ၅ပါးရှိနေသေးပြီခန္ဓာ၅ပါးဆိုတာကပြင်စုပါရဏခန္ဓာတန်ခိုက်တွေကပြင်စုပါရဏခန္ဓာဒုက္ခ အကျဉ်းမဲ့ဒီခန္ဓာ၅ပါးရနေတာခန္ဓာ၅ပါးရှိနေတဲ့ဒုက္ခပဲအဲ့တော့ဒါကမျက်စိမြင်ရကြားနာသာကြည့်ရတယ်ဒါကလောဘဒေါသမောဟတွေဖြစ်နေရတယ်အပူတွေဒါတော့ဆင်းရဲပဲနော်မြင်ရကြားနာသာကြည့်လို့လောဘဒေါသမောဟတွေဖြစ်နေရတယ်ဆင်းရဲပဲဘဝနာရတရားလည်းဆင်းရဲပဲတဲ့နော်လူကျင်နာများတာလည်းဆင်းရဲပဲဖြစ်တဲ့ပုဂ္ဂိုလ်နဲ့ကိုယ်ကိုယ်နဲ့လည်းဆင်းရဲပဲဆွေမျိုးဆွေမျိုးပြည့်စည်တာ နော်အမိဘတွေဆုံးတာစသည်အရကြောင့်လေဒါတွေလည်းကုန်လုံးဆင်းရဲဒါတွေဆင်းရဲဘူးနော်အဲအဲ့လိုဆင်းရဲကိုတရားသိမှလည်းပဲဘုံကဆင်းရဲပုံရကျင့်လို့ရမှာကိုကိုကိုမှဆင်းရဲလို့မသိရင်တဲ့ဒါကိုပါရမီမပါလို့ခေါ်ပါတယ်ပါရမီဆိုတာကဘာလဲပါရမီဆိုတာကဘာပြောတာလဲတဲ့ပါရမီဆိုတာကမိမိတဏ္ဍာမှာလောဘဒေါသမောဟမိမိလောင်းနေတာကိုလောင်နေလို့သိနေတဲ့ပုဂ္ဂိုလ်ဆင်းရဲနေတာလို့သိတဲ့ပုဂ္ဂိုလ်ကို တရားသိဖို့အတွက်ပါရမီပါလို့ပြောတာကိုအဲဘုန်းတော်တွေကတော့လောဘဒေါသမောဟဖြစ်နေတာမှာဆင်းလို့လည်းမတင်ဘူးဒါတွေလည်းဘုံတော့အကျင့်အမှန်မသိဘူးဆိုရင်ဒါပါရမီမရှိဘူးလို့ပြောတာပါရမီမရှိရင်ဘယ်လိုဟောမလဲပါရမီရှိရင်တရားလည်းဟောဖို့မလိုဘူးတရားလည်းရှင်းဖို့မလွယ်ဘူးတဲ့အဲ့တော့ဆင်းရဲတာကတော့လူလည်းဆင်းရဲတာနတ်လည်းဆင်းရဲတာဘုံလည်းဆင်းရဲတာပဲနော်ခန္ဓာ၅ပါးရှိနေပြီစัจဓမ္မတရားဒီအကုန်ဆင်းရဲတာတဲ့ နော်ဆင်းရဲကုန်ကြတော့ပွာတာပေါ့လေဒီလိုလဲပြီးသွားဥစ္စာတွေပြည့်စုံတဲ့အတွက်နော်တိုင်းနေတွေပြည့်စုံတဲ့တရားပြည့်စုံတဲ့တရားဆင်းရဲတော့မတွေ့ဘူးပေါ့ဒီလိုတော့ဆင်းရဲကိုများများတွေ့ရတယ်နည်းနည်းပေါ်တာပဲဆင်းရဲတော့ပုံလူလူပဲများများလည်းနည်းနည်းတော့ပွာတော့ဒါတော့ကံရပွာတာကိုဒီလိုကများများဆင်းရဲတာဒီလိုကနည်းနည်းဆင်းရဲတာများများဆိုတော့လို့လေဒီလိုကြတော့ဘဝသာကြရတဲ့တယ်ကရမကဘူးဝေကြီးမပြည့်စုံလို့ဇေဝမဟုတ်နိုင်တာလို့ စာရေးတော့တာလည်းပဲပြည့်စုံမစားနိုင်တာတို့နော်ပညာရေးတွေကျွန်တော်တို့ပညာရေးဘောမသင်ရတာလို့ပေါ့ဒါတွေအများကြီးရှိတာပေါ့နော်ဆင်းဝင်ရတော့မျိုးမျိုးပေါ့ဒါပေမဲ့ဆင်းရတာတော့အတူတူပဲလူလည်းဆင်းရဲ၊နတ်လည်းဆင်းရဲ၊မြမလည်းဆင်းရဲ၊ဘုန်းကြီးလည်းဆင်းရဲ၊ယင်ကြီးလည်းဆင်းရဲ၊သမ္မာကြီးလည်းဆင်းရဲ၊ဒေါင်းသားလည်းဆင်းရဲနော်အနာရခွေးလည်းဆင်းရဲတာပဲ၊ကျက်လည်းဆင်းရဲတာ၊ဝက်လည်းဆင်းရဲတာပဲအတူတူပဲအဲ့တော့အဲ့လိုဆင်းရဲလို့ မိမိကသိလာတဲ့အခါမှာအဲ့ဆင်းရဲဘာကြောင့်ဖြစ်တာလဲနော်ဆင်းရဲဘာကြောင့်ဖြစ်တာလဲဆိုတော့ဘုန်းတော်တွေတရားမြတ်စွာဘုရားတရားတော်ရပြောမယ်ဆိုဆင်းရဲအချုပ်ကြောင်းကလောဘပဲတဏှာပဲနော်လောဘတဏှာတဲ့လောဘတဏှာနော်မြတ်စွာဘုရားတရားဒေသနာရှင်းပြတဲ့အခါမှာကြောင်းမိမိနဲ့ဟောတာဟုတ်ဒုက္ခသစ္စာတဲ့ဘုန်းတော်ဆင်းရဲအဆုကြီးပဲအားလုံးကဆင်းရဲအဲ့ဒီလောဘဘာကြောင့်ဖြစ်ရတာလဲအဲ့ဒီဆင်းရဲဘာကြောင့်ဖြစ်ရတာလဲသမုဒိယသစ္စာလောဘကြောင့် လောဘပဲလောဘကဘာလဲကာမတဏ္ဍဘဝတဏ္ဍဝိဘဝတဏ္ဍကာမတဏ္ဍတဲ့ဟောတာဒီလိုဆိုရင်လည်းဘုန်းကြီးဝဲအဲဘုန်းကြီးတို့ဘုန်းကြီးနဲ့ပြင်တယ်လို့ထွက်သွားနော်ထွက်သွားရတာတဲ့နော်သူလည်းပဲလူဘဝမှာပဲအိမ်တော်တွေပြုအိမ်တော်တစ်ခုနဲ့အာမရနဲ့လို့တစ်ခုပြုသုံးသုံးတဲ့ပြုနော်ဝယ်လိုက်ကြပြဲလိုက်ကြအိမ်တော်ကြီးဆင်းရဲရအာဒီလိုလည်းပဲတခါလေချယ်ရီတွေထိုးလို့ရဲ့နော် ဘာမသာတွေလိုလိုတဲ့ကိုယ်ကတာတဲ့ကာမတဏ္ဍာတွေကိုယ်ကနည်းနည်းရမှာလို့ရတယ်ပြီးတော့ဒီနောက်တော့ကာမတဏ္ဍာတွေကိုကာမတဏ္ဍာတွေနော်အိမ်တော်ပြည့်ကျင်တာဇီဝရည်ဖြစ်ကျင်တာကိုကြောင့်ဒီကြောင့်ဘုံပြည့်ကျင်လို့လုပ်ရတယ်ပြီးတော့တော့ဒါကလည်းဒုက္ခတွေရောက်လာတာတဲ့ကာမတဏ္ဍာတွေပေါ့နော်ဒါဘဝတဏ္ဍာတဲ့ကဘဝရည်ထက်လို့ကျင်လိုက်ပြီးတော့သာယာဟုဒီဘဝလေးမှာသာတော့နေရသာယာတော့ဘဝရည်ထက်လို့ကျင်တော့ဘဝရည်ထက်ပြရတာဘာလို့လဲဆိုတော့ဘဝတဏ္ဍာဝိဘဝတဏ္ဍာတဲ့ဝိဘဝတဏ္ဍာကျတော့ ဘဝမရှိတာကိုကြိုက်တာဘဝမရှိချမ်းသာမလို့ထင်တာဘဝမရှိချမ်းသာမလို့ဒီလိုဘဝမရှိတာကိုတောင်းတတာအဲ့လိုဘဝမရှိတာတောင်းတတာလည်းဝိဘဝတဏ္ဍတောင်းတတာနဲ့လည်းပဲဘဝပြတ်တာမဟုတ်ဘူးတဲ့သက်တော်ပြတရားတော်ရဲ့သူကဘဝအဲ့ဒီမှာတွနာလိုလည်းမျိုးသိရှိနေသေးတယ်တော့ပင်ရတော့ပေါက်နေတာပဲနော်အဲ့တော့ဒီလောဘတဏ္ဍရှိနေသေးမရတော့ဒါဒီဘဝတဏ္ဍတဲ့ဘဝလိုဘဝလိုချင်မှုနောက်တော့ဘဝတွေမှာဆက်ပြမှုတွေရှိနေပါတဲ့နော် ဒီဘဝမှာဘဝဟောင်းလို့ကိုယ့်ကိုယ်သက်သေတာနဲ့တော့ဘဝပြတ်တာမဟုတ်ဘူးနော်အကြောင်းကတော့ဘာလဲလောဘလောဘပဲလောဘအဲအလုံးစုံဖြစ်နေကြတဲ့ခုဘုံတို့တွေဆင်းရဲတွေအလုံးကြီးအကြောင်းကတော့လောဘပဲအကြောင်းကတော့လောဘပဲအိမ်တော်အိမ်တော်ရဲ့အစမပြေလို့ဆင်းရဲရတာအကြောင်းကတော့လောဘပဲအိမ်တော်ရဲ့မှာလုံကြလို့ခိုင်းရင်ဒေါသတွေကြီးကြရိုက်ကြပုတ်ကြရတာဒါလည်းအကြောင်းကတော့လောဘပဲဒီဝေါ်မတွေကျွဲကြတာ ခေါ်နိုင်မပြောနိုင်ဖြစ်ကြရတာအကြောင်းကတော့လောဘပဲတကယ်ချင်းအပေါင်းချင်းတွေမခေါ်နိုင်မပြောနိုင်ဖြစ်ကြရတာအကြောင်းကတော့လောဘပဲနော်အမှားတွေကျိုးလို့ရတာတဲ့မြတ်သက်သက်တာသဘောဥစ္စာကိုတာဓမ္မသားပြကျိုးလို့တော်ကားလိန်ညာပြီးတော့ပြောတာသေးသေးလေးတောက်တာနော်အဲ့တော့မိကြီးရှူတာပဲဒါရဲ့အကြောင်းကတော့လောဘပဲနော်လောဘပဲလောဘအဲ့တော့အဲ့ဒီလောဘလေးမှာဟုတ်ပြီဘုံတော်အဲ့ဒီလောဘလေးမှာ ချို့ပုဂ္ဂိုလ်များကတော့မိမိရဲ့လူ့ဘဝလေးမှာတရားတော်မထိုင်ဘူးသို့တော်လည်းပဲလူလည်းမယောင်တော့နေနိုင်တာလူလည်းမယောင်လို့နေနိုင်တာလေငါးပါးသီလတော့လုံးတာဘူးငါးပါးသီလတော့လုံးတဲ့ခါကျတော့ဘာပဲပြောပြောတရားအထုတ်နဲ့မရတော့မှဆိုလူလည်းပြီးတော့ပြဿနာဆင်းရဲတွေတော့ဘောတောင်းတော့တော့မဖြစ်ဘူးပေါ့ငါးပါးသီလလုံးတယ်နောက်တရားပြုနေသူဘလို့ဆက်ဆံပေါင်းရမလို့သိတယ်ငါးပါးသီလလုံးတယ်ဒီမဲ့ဘောမေတ္တာနဲ့ဘလို့ဆက်ဆံပေါင်းရမလို့သိတယ် ဘဝတရားလိုပြီးတော့ဒုနဲ့ဒုပေါင်းတဲ့သက်သာမလို့သိတော့ရောင်းဝယ်ပေါက်ကဒါလည်းလုတ်ကန်စားတော့တော်လည်းပဲသူများနဲ့ပြဿနာမဖြစ်အောင်ပေါ့နော်။ဒါလည်းမိမိကညှိနှိုင်းပြီးတော့နေနိုင်တာအဲ့လိုနေနိုင်တဲ့အတွက်ကြောင့်မို့လို့တရားလူတရားနဲ့ဒီဘဝမှာမရတော်လည်းပဲနော်ဆင်းရဲတဲ့သူများနဲ့စားလို့ရှိရင်တော့ရောအောင်ပါအောင်နော်နေနိုင်တာပေါ့ဒါကတော့ဘာဖြစ်ဖြစ်လူထဲမှာတူတာလူပညာရှိပြောအောင်နော်ဘဝမှာနေတဲ့ခိုင်တဲ့ပေါင်းတဲ့သင်တဲ့စားတဲ့တောက်တဲ့ ရှင်ချင်းတင်ပြီးတော့ပြောလိုက်တာတဲ့ဒီပုဂ္ဂိုလ်ကတော့ဘဝနာတရားတဲ့ဒုက္ခပိဋိနဲ့ရှင်ဝတော်လည်းပဲတရားမလူလားတဲ့ဒုက္ခတွေတော့ကိုယ်လည်းရှောင်နေတာဘူးအဲဒီလိုပုဂ္ဂိုလ်ကတော့ဉာဏ်နဲ့သိမကောင်းတဲ့ခါကျတော့အဲဒီတရားနဲ့ရောက်လည်းဘလူပေါင်းနဲ့သက်ဆိုင်မှာမသိဘူးလေသမယားလည်းပဲအကြောင်းသင်ထားရထားထူးကြရရအဲ့တော့လည်းသူ့ဘဝလည်းသူ့ဘဝလေးတော်လည်းမကျေနပ်ဘဝလည်းမကျေနပ်ဒါဒါနဲ့သမီးတော်လည်းပဲသက်သာပေါင်းတဲ့ကာမလေးမကျေနပ်တဲ့သက်သာနဲ့ပြောကြတော့ဒါနဲ့သမီးပြောပါလေပဲ မိဘနဲ့သားသမီးအတွင်းမှာလည်းပဲပြဿနာတွေတက်ကြနော်ဒီကောင်မတော်အတွင်းမှာလည်းတက်ကြတယ်ဘာကြောင့်လဲဆိုတော့ကိုယ်အကြောင်းအရာတွေကျုံလာတဲ့အခါကျတော့ဘယ်လိုပြောရမယ်လို့ကိုယ်ညံနဲ့အဆင်မပြေဘူးသူများကိုလိုနာလည်းပြောရမယ်သူများကိုလိုနာတော့ရမယ်လို့ညံနဲ့အဆင်မပြေတဲ့အခါကျဖြစ်ကနေဖြစ်ကနေဆိုရင်လောဘအခြေခံ၍ဒေါသတွေကပါလာတာဒေါသတွေကပါလာပြီးတော့စိတ်ထဲမကတော့လက်တွေချောက်တွေကပါလာတာဟုတ်ဒါတွေထုတ်တွေကပါလာတော့ အဲ့တော့လောဘကြီးကလေးဒုက္ခတွေရောက်ကြလို့တဲ့ကိုနာသေးဒုက္ခတွေမကဘဲထောင်ထဲမှာထောင်ထဲဆန်းရထောင်ကြရတဲ့တတိယကြရရဟောတကသေရနေကြရပုံကိုယ်တွေသဘောကြီးပဲနော်အဲ့ဒီအကြောင်းတွေဘုန်းတော်အကြောင်းပန်တာတော့လောဘပဲအဲ့ဒီလောဘကိုဖြစ်တဲ့ကမှာအဲ့ဒီလောဘကိုဖြစ်တဲ့ကမှာလောဘကိုဖြစ်မှန်းမသိဘူးတချို့ကလည်းဖြစ်တာပဲတချို့ကဖြစ်ပြီးတော့မလင်းနေနိုင်ဘူးဒေါသဖြစ်လာတဲ့လောဘကိုအခြေခံပြီးဖြစ်လာတဲ့ဒေါသတွေကိုဖြစ်မှန်းမသိဘူးဖြစ်လာတော့မလင်းနေနိုင်ဘူး အဲ့တော့လိုက်ပြီးလုံးပြီးပါကြလို့တဲ့ဒုက္ခကြီးဒုနဲ့ကြီးရောက်တဲ့ပုဂ္ဂိုလ်တွေတဘုံကြီးတဲ့နော်အဲ့တော့ရှင်များတို့ဘုန်းကြီးလောကမှာရောဘုန်းကြီးလောကမှာလည်းပဲကြောင်းကျုံနေကြတော့ဘုန်းကြီးလောကမှာစက်တာကြီးရှိတာပဲနော်ရှင်များတဲ့မှာသွားတရားကြတော့ဒီလိုလည်းနိုင်ငံနိုင်ငံနဲ့ဆိုလို့ရှင်တော့မြန်မာနိုင်ငံကဘုန်းကြီးလည်းပေါ်တာဟိုသူတို့ဒီမှာတော့အခုတော့သတင်းနဲ့လည်းအားကောင်းတဲ့ကကြောင့်ဘုန်းကြီးတွေပုဂ္ဂိုလ်အပါရှိလို့ရှင်သတင်းသားတွေထက်ပြည်ရက်တွေပြောတဲ့ကကြောင့်သူတို့ကလည်းလူနာတွေပြောတော့ရှင်များတို့နိုင်ငံမှာလည်းပဲ ဗုဒ္ဓသာသနာတော်ကတော့အကုန်လုံးပါဖက်တော့မဟုတ်ဘူးလို့လောဘဒေါသမောဟမထိနိုင်ရင်ရှင်ပြတော်ဆန်တဲ့နေရာမှာနေတာကိုရိုက်ခွဲရတယ်မှန်တာတွေ့တာပုံကြီးရိုက်တာပဲနော်တတ်တာလည်းရှိတာပဲရိုက်တာလည်းရှိတာသေးတာလည်းရှိတာပဲလေနော်အဘုံကြီးလည်းကသူများသားများကြီးကိုယူပြီးတော့ထွက်သွားတဲ့ဘုံကြီးရှိတာပဲနော်သူများသားများကြီးကိုသူများသားကြီးများကြီးကိုသွန်တဲ့ကာရမဖြစ်တဲ့ထောက်ပံ့တဲ့သားကြီးများကြီးကိုယူပြီးတော့ယူပြီးတော့ထွက်သွားတဲ့ဘုံကြီးရှိတာနော်ဘုံကြီးအဲ့မှာလည်းဘုံဘွားမှာပဲ နော်ဒါကလည်းသူများသားစုနဲ့ချစ်တဲ့ဘုံနဲ့ရှိတာပဲသူများပြည်ပြီးကိုးတဲ့ဘုံနဲ့ရှိတာပဲနော်အဲ့တော့ဘုံကြီးဆိုတိုင်းဘုံကြီးတော့ပါဖတ်တာမဟုတ်သေးဘူးပေါ့နော်ဘုံကြီးရတယ်ပြီးတော့ဘေးရောင်းဝယ်လို့တဲ့ဘုံနဲ့ရှိသေးတာပဲဘေးရောင်းဝယ်ဘုံလို့လို့လို့ဘေးရောင်းဝယ်လို့လို့ထောင်ပြတဲ့ဘုံနဲ့ရှိတာတစ်ဖက်တဲ့ဘုံနဲ့ရှိတာလောင်းကစားလို့တဲ့ဘုံနဲ့ရှိတာသူများသားများဘုံကလည်းကာမသမိတ်သရကပြုလို့တဲ့ဘုံနဲ့ရှိတာနော် တဦးနဲ့တူသက်သက်တဲ့ဘုံလည်းရှိတာရက်သားတဲ့ဘုံလည်းရှိတာလိမ့်တဲ့ဘုံလည်းပေါ်တာနော်အဲ့တော့အဲ့လိုပေါ်တဲ့တချို့ကဒိုင်းလိုပါတော့မသိတော့သူတို့နိုင်ငံမှာဖြစ်တာကဘုံကြီးတွေအများကြီးဆိုတော့မြန်မာနိုင်ငံလည်းပါပဲပြီးတော့မဟုတ်ဘူးလို့နော်မြန်မာနိုင်ငံမှာရှင်ပြတော်လည်းသာသနာ့မှာရှင်ကဟုတ်ပြီအများစုကတော့ရှင်ပြတော်သာသနာ့မှာဒီကအများစုကတော့အများကြီးကြည့်နေရပါအများကြီးအများစုကိုပဲလို့လည်းပဲအဲ့ဒီမှာအနည်းဆုံးအနည်းချင်းကတော့သုံးမျိုးဆိုတာတော့ပါတာပဲပါရင် အဲ့တော့ပါတော့ဘယ်နဲ့တိုင်းမှာလို့မြတ်စွာဘုရားသာသနာတော့ဘုံဘုသူ့ရဲ့စီကံတွေကတော့ရံပြုတ်ရံစီကံတွေအကုန်ရှိပြီးသားအဲ့ဒါမှာပတ်ကြည့်တဲ့မြတ်စွာဘုရားပြည့်ညက်တာရှင်ဘုရားဖတ်ကြည့်လို့ရလုံးနဲ့မြတ်စွာဘုရားကြည်ကြွားတာပဲနော်ပါဠိကပါဠိရဲ့ဝိသေဆိုတာပါဠိကပါဠိပါသိတိယပါဠိမာဝကပါဠိသုလဝကတဲ့ပြိဝါရဆိုတာဆရာသမားရဲ့ဒူတီတွေတပည့်ပြည့်တပည့်ရဲ့ဒူတီတွေမိမိကြောင်းကံတရားတွေပေါ်လာတဲ့နေကြောင်းကံတရားတွေဘယ်လိုဆောင်ရှောက်ရမလဲ။တော့ဝိညုံငယ်တွေအကုန်ဆုံးရပါပဲ။ အဲ့ဒါတွေသာဘုန်းတို့လက်ခံကျင့်သုံးနိုင်မယ်ဆိုရင်တော့ကဘာပေါ်မှာတကယ်ကိုအဲ့ဒီမြတ်စွာဘုရားပြည့်တဲ့သိက္ခာပုဒ်တွေသာဘုန်းတို့လက်ခံနိုင်မယ်ဆိုလို့ကျင်ကဘာပေါ်မှာဘုန်းတို့တကယ်ကိုဘုန်းတို့လူထဲမှာတော့တကယ်ကိုလူစော်လူမော်တွေဖြစ်နေတာပဲဆရာလည်းပဲဘယ်ဆက်ဆံမယ်ဘယ်လိုပြည့်ကြည့်မှနေထောက်ရမယ်ဘယ်လိုပြည့်ကြည့်လို့ကျင်နေမထောက်ရဘူးတော်တော်ကိုပြည့်စုံတာပါလေဒါတော့ဒီမှာဒီတရားဟောတာမှာဘုန်းတို့မပြည့်နိုင်ဘူးမပြည့်စုံနိုင်တော့ဘူးနော်ဘယ်လိုပြည့်ဝပြုလုပ်မယ်ဆိုရင်ဉာဏ်တွေကဆုံးရှုံးတယ်ဘယ်လိုပြည့်ဝဆိုလို့ကျင်လည်းပဲ နော်မင်းများနေပြီးတော့ဝတ်ဆောင်လို့ရင်အဲ့ဒီအဘောကလုတ်ကင်းတယ်နော်ခါသက်တော်များရဲ့ပညာနဲ့သိက္ခာမှုနဲ့ခုကရဲ့အစိုးရရဲ့ဒီကံမှုတွေနဲ့အလုံးမပြောင်းလည်းလုံးကြည့်ဘူးလားနော်ဘုဒ္ဓနာဘုပူရာနုဒ္ဒနာနုဒ္ဒနုဒ္ဒနာနုဒ္ဒေနော်အဲ့လိုပညာထားတာလေပညာထားတော်လည်းပဲဒီထဲမှာဘုရားရတော့လည်းဘုံလုံးမကောင်းနိုင်ဘူးကိုမကောင်းနိုင်ဘူးဆိုတာကတော့ဘုရားလောဘဒေါသမောဟကြောင့်လေနော်လောဘဒေါသမောဟကြောင့်လောဘဒေါသမောဟ ဘုန်းတော်ပြည့်နေတာလို့ရှိရင်တဲ့ဒါကြီးကဘုန်းကြီးလည်းမှားနေတာပဲနော်ဘုန်းကြီးလည်းပဲကြတာရှိတာပဲဘုန်းကြီးလည်းမှားနေတာပဲဘုန်းကြီးလည်းပဲကြတာရှိတာဘုန်းကြီးလည်းမှားနေတယ်လူလည်းမှားနေတာပဲအဲ့တော့လောဘဒေါသမောဟကိုမထိန်နိုင်ရင်အကြောင်းကိုမသိရင်ဘုန်းကြီးလည်းမပယ်နိုင်ဘူးဘုန်းကြီးလူလည်းမပယ်နိုင်ဘူးအဲ့တော့ဘုန်းကြီးတွေလည်းပဲမှားပြီးတော့ဒုက္ခရောက်ကြတာဒီလောဘဒေါသလောဘဒေါသမောဟဆိုတဲ့အဆိုးတရားတွေကြောင့်ပေါ့ လူတွေဒုက္ခရောက်ကြတာရောတဲ့လူတွေမှာမွတ်စလင်တွေရောဟိန္ဒူရောဘုရားဘာသာတွေရောတဲ့နော်အဲ့တော့ဘုန်းတော်တွေကဲတော့ဒီဘာသာတရားတွေအကြောင်းကိုလိုက်လာပြီးတော့ဘုန်းတော်ရှိမယ်ဆိုရင်လုံလံစိတ်ဝင်စားကြပါမြတ်စွာဘုရားရဲ့တရားတော်တွေလုံလံကောင်းတာပဲလေနော်ဘုန်းတော်သင်ရကဘာကြောင့်ပြရတာလဲလောဘကြောင့်ပြရတာအဲ့ဒီလောဘကိုဘယ်လိုပဲတရားထုတ်လို့ပြရမှာအဲ့ဒီလောဘတုန်ရင်းသွားရင်နော်ဘုန်းတော်ကကိလေသာတွေတုန်ရင်းသွားလို့ရှိရင်ဒါရောဂသစ္စာထိုက်တယ် အဲ့ဒီထားအောင်လို့ဘုန်းတော်မေတ္တာကလေးစေတရားတွေကျင့်ရတာမကျင့်နိုင်တဲ့ခါကျတော့ဘိုးတို့နိုင်ငံမှာလည်းထောင်နေရဲ့အတူတူပဲနော်ဘုရားတရားတော်ဘုန်းကားလို့တဲ့မွတ်စလင်နိုင်ငံနဲ့မြန်ခရစ်ယာန်နိုင်ငံတွေနဲ့မြန်ပို့ပြီးတော့မြန်ပုံပြင်းရော့မလားတဲ့နော်ရော့မလားဆိုမရော့ဘူးဘာကြောင့်မရော့လဲဆိုတော့ကိုကမကျင့်လို့ရှိရင်တော့တရားသာကြည့်တာပဲဒီတရားတွေမကျင့်ရင်ဘယ်လို့မှမရနိုင်ဘူးဒါပါပဲအဲ့တော့ဘုရားတော်ဘုရားတရားတော်ဘုန်းကားတဲ့မြန်မာနိုင်ငံမှာ ဒေဒီပထိုးတွေမှန်မှန်သာရှိတဲ့မြန်မာနိုင်ငံမှာဘုန်းကြီးတွေတရားပွဲမှန်မှန်သာကျင်းပတဲ့မြန်မာနိုင်ငံမှာလူတွေရဲ့တရားကိုခါအားတော်စွာအကြောင်းအားတော်စွာများများစွာပေါ့လေအချိန်ပေါင်းများများစွာနားတဲ့မြန်မာနိုင်ငံမှာထောင်တွေအချုပ်တွေရဲတွေတဲ့ဘာကြောင့်ပြောတာလဲလို့ပြောရင်တော့တရားရှိတော်လည်းပဲလူတွေကမကျင့်နိုင်တဲ့ကတော့မရောတာပေါ့တရားရှိတော်လည်းပဲဒီလောဘဒေါသမောဟတရားတွေရောမကျင့်နိုင်တော့အယက်သမားလည်းမရောဘူးဘိန်းသမားလည်းမရောဘူး ထောင်ကြတဲ့ပုဂ္ဂိုလ်လည်းမလျော့ဘူးတဲ့ဒါကမကျင့်နိုင်တာကိုနော်အဲ့တော့မကျင့်နိုင်တဲ့အခါကျတော့ဒီအကျိုးကိုမရနိုင်ဘူးဟောကျင့်နိုင်တော့ကျင့်နိုင်ရတာလေဘုန်းကြီးပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်နော်ဘုန်းကြီးပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်ဘုဒ္ဓတယ်ပဲဖြစ်ဖြစ်ခရစ်ယာန်ပဲဖြစ်ဖြစ်ကျင့်နိုင်တဲ့ပုဂ္ဂိုလ်ကျတော့ရရောတဲ့နော်အခုလိုများဒီသာသနာကြီးထုံးကားလာတဲ့အခါကျတော့နော်ထုံးကားလာလိုက်တဲ့ဘုရားမြန်မာလူမျိုးမှမဟုတ်တော့ တကယ်ပါရမီပါတဲ့ပုဂ္ဂိုလ်ရောဘုရားနဲ့မှမွေးလေကျင့်တာပဲနော်ဒေသမိသားစုနဲ့မှမွေးလေကျင့်တာပဲနော်ကျင့်တာပဲတခြားဘာသာနဲ့မှမွေးလေကျင့်တာပဲဟောဗုဒ္ဓဘာသာနဲ့မှမွေးလေကျင့်တာပေါ့ဒီသားတော့နော်ကျင့်တော့အဲ့လိုကျင့်မှလည်းပဲဒီဒုတိယရရနိုင်တာကိုကျင့်ပြီတဲ့ဒါကိုလို့ကျင့်တော့ပါဠိလိုနော်ဓမ္မဝရမဓမ္မတတိဓမ္မသမာဓိတဲ့ဒါကျင့်တဲ့တရားခေါ်ပါတယ်ဓမ္မဝရမတဲ့မှန်ကန်ဆိုတာလုံးဝပြည့်ဝတယ် ဓမ္မတတိတဲ့မှန်ကန်စွာတတိရှိရမယ်ဓမ္မသမารိမှန်ကန်စွာသုသရမှာဒါလေးသံဃာလေးပြောရတယ်တော်တော်လေးသိရှိပါတယ်ဘာလို့မှန်ကန်စွာသုသရမှာလဲဆိုတော့ဘုရားကမမှန်မကန်လဲသုသမှုရရှိတာကိုနော်သူများပြည်သိခိုးမယ်ဆိုလည်းပဲသွားတဲ့ပုဂ္ဂိုလ်များကသူလည်းဝေရတာဆက်ရတာအဲ့ဝေရမျိုးကတော့ဘုရားသံဃာဝေရလည်းမပေါ့ဘူးပါဠိလိုမိစ္ဆာဝေရခေါ်တာပဲခိုးတဲ့ပုဂ္ဂိုလ်လည်းသူလည်းသမာဓိတော်တိုင်းတော်ရှိရတာပဲလေဘာကြောင့်လဲဆိုတော့ သူသွားခိုးဖို့သွားတယ်လေသူဘေးကအတံမမြောင်တော့သွားတာပဲနော်အဲ့တော့ဘယ်နေရာမှာဘယ်ရှိတယ်ဆိုအမှတ်တရလည်းရှိရတာပဲအဲ့လိုသတိမျိုးတမာရီမျိုးလည်းပုံတော့တာကိုမိစ္ဆာတမာရီမိစ္ဆာတတိလို့ခေါ်တယ်မကောင်းတဲ့နေရာမှာမှယွင်းအမှားရနေတာတဲ့တကူလည်းထိုက်လို့သတိရှိတာပဲနော်တမာရီလည်းရှိတာမရှိလို့မလဲလို့လေသူဘိုးဘိုးလည်းဝင်သွားတဲ့အိမ်မှာတမာရီမရှိလို့ကြောက်ကြောက်နဲ့နေရင်ညနှိုးသွားထားရမှာပေါ့သူများမလို့အောင် နော်မိမိရဲ့ဒါကအတန်မီအောင်သွားတယ်အဲ့ဒါအဲ့ဒါမယုတ်သွားသွားရရဲ့တန်မီအောင်ပြုလုပ်ရရဲ့တတိပြုလုပ်ရရဲ့မကောင်းတဲ့နေရာမှာတော့ဒါမိစ္ဆာဝါယမမိစ္ဆာသတိမိစ္ဆာသမာဓိကိုခေါ်တယ်အဲ့ဒါရက်သားတဲ့နေရာမှာခဲတဲ့နေရာမှာလည်းဒါမှုတွေပါရတာပဲခဲရတဲ့ပုဂ္ဂိုလ်လည်းပဲသတိသမာဓိမရှိဘဲနဲ့အေးရက်သားတဲ့ပုဂ္ဂိုလ်လည်းပဲမရှိဘဲနဲ့တော့ဘယ်လိုလုပ်ရမလဲသူလည်းရှိတာအဲ့ဒီ သတိသမารီမျိုးတွေကြတော့မိစ္ဆာဝါယမမိစ္ဆာသတိမိစ္ဆာသမာဓိခေါ်တယ်ခုဒီနေ့ကျတော့သမာဝါယမသမာသတိသမာသမာဓိတဲ့မှန်ကန်စွာမိမိကနှလုံးသွင်းရတာဘာကြောင့်လဲဆိုစိတ်ကရသွားပြီတော့ဟာမြတ်မှာမနေတတ်ဘူးကိုအဲ့တော့မိမိစိတ်ထဲမှာနေတဲ့အခါကျတော့အဲ့မှာတခါလေတရားလာလို့တယ်ဆိုအမှန်တည်းမိမိရဲ့စိတ်ကိုမိမိရုပ်နာထဲမှာနေအောင်လို့ဝိရိယဆက်ရတာသမာဝါယမခေါ်တာပါပဲမိမိရဲ့စိတ်ကိုအာရုံကိုကြသွားအောင်လို့ သင်ပေးရတော့သမာသမာဓိပေါ်သမာလေးတွေလိုက်ပြီးတော့မှတ်နိုင်အောင်ကြိုးစားနေတာသမာတတိလို့ခေါ်ပါတယ်အဲ့တော့ကျွန်တော်ပြောလို့သမာဝါယမသမာတတိသမာသမာဓိနဲ့ဗျာဆင်းရဲဘယ်လိုပုံလဲလို့လေ့လာကြည့်တာဟုတ်နော်အဲ့တော့ဘုန်းတော်ရုပ်နာဓမ္မတွေကတော့ဖြစ်ပြပြောင်းလဲနေတာပဲလေအချိန်တိုင်းခါတိုင်းမှာဖြစ်ပြပြောင်းလဲနေတာတဲ့ဘုန်းတော်တွေအသက်50လောက်ရှိလိုက်လို့အသက်50လောက်ရှိလို့ကြည့်လိုက်လို့ဒီမှာသမဏေယူသွားတယ်ယူခါတွေကနားတွေကရုပ်ပြလည်းပြောင်းလဲလာပြီလေ နော်ဘုန်းကြီး40လောက်ဆိုရင်တော်လေးသိကြလာပါပြီဟိုလည်းပဲနော်ဟိုလာပြီတဲ့50 60ဆိုတော့ပို့ပို့ပြီးတော့ဟိုလာအိုးလာအိုးလာတယ်ဆိုတာကိုတို့မမင်းတို့နော်မိမိတို့သတိပြုမိတယ်မှန်တယ်မှရှိပြတဲ့ကောင်ကလည်းသတိပြုမိတယ်အိုးလာအိုးအိုးလာလို့နားလာလို့လေးလာလို့သတိပြုမိတယ်နော်သို့တော်လည်းဘလို့အိုးလဲဘလို့နားလဲဆိုတော့အခိုက်အတန့်လေးမှာတွေ့နိုင်ကြတာဆိုတွေ့တယ်။ဘာကြောင့်လဲဆိုမိမိစိတ်က ယုံနာနာမယုံမရှိတာများလို့ပါပဲနော်အဲ့လိုရှိတော့အဲ့ဒီလိုရှိလာအောင်လို့ပြီးတော့တရားထုတ်တော့ပေါင်းတယ်ပိန်တယ်ကြွတယ်လမ်းတယ်ချတယ်ဆိုတာရှိလာပါပဲပေါင်းတယ်ပိန်တယ်ကြွတယ်လမ်းတယ်ချတယ်ဆိုတာကကိုယ်ကိုလိုက်ရှိပြီးတော့ဝိရိယတက်ရတာဝိရိယတိုင်းတိုင်းမှတက်ဒါလည်းကြတဲ့ကလေးကတက်ကနေလက်ကနေဘလောက်ပဲစိုက်တယ်ထွက်ကြပါဘူးနော်ဘလောက်လည်းအောင်တဲ့ပုဂ္ဂိုလ်ထွက်နေတာသမာဓိလည်းလည်းတော့သိမရသေးဘူးသတိလည်းသိမပြည့်သေးဘူး မှန်လိုက်လွတ်လိုက်မှန်လိုက်လွတ်လိုက်ပေါ့လေဒါတော့တမာရီလေးအားကောင်းလာတဲ့ခါကျတော့ဝိရိယလည်းအားကောင်းလာတဲ့ခါကျတော့တဲ့စိတ်ကလေးကဘောနာပင်နေတဲ့မှာပို့ဖို့လေးလာပို့ဖို့လေးလာတာနောက်တော့ဘောနာပင်နာကိုအစာလုံးပြနိုင်တာနော်ပါဠိလိုလည်းရှင်းတာရှိတယ်မဟုတ်လားပါဠိလိုသာသနာပညာတို့အာဂါရပညာတို့နော်သဘာဝလက္ခဏာသင်္ကရလက္ခဏာဓမ္မလက္ခဏာတို့ဟိုသူစပြီးပြည့်တဲ့သဘောလေးပြောတာပေါ့ဒီနေ့တော့ဘုန်းတော်ရှင်းတော့မရတော့လည်းမပြောတော့ဘူးအဲ့လိုနဲ့ ဒီမင်းတို့ခေါင်းနာပင်နာလို့ရေးပြီးတဲ့ရေးနဲ့တွေ့လာတဲ့ကနောက်တော့အားကောင်းလာတဲ့ကကြောင့်ဖောင်းတယ်ဆိုခေါင်းနာကိုစပြီးတော့ဖောင်းပြီးတော့သုံးတဲ့ကြောင်တွေ့တာဘယ်နဲ့ဘယ်နဲ့ဘယ်နဲ့လို့ကာယတွေ့လိုက်တာနောက်တော့အားကောင်းတဲ့ကကြတော့တဲ့ခေါင်းနာပင်နာတော့ဒီຢာရက်မှာပဲခေါင်းနာတစ်ခုတည်းမဟုတ်ဘူးတဲ့တာမညလက္ခဏာခေါင်းနာတစ်ခုတည်းမှာပဲခေါင်းနာတွေကြောင်းကြောင်းပြည့်ပြည့်ပြတ်သွားရေးရင်းနဲ့နောက်တစ်ခုကပြန်ပေါ်လာတာဒါဘုန်းလို့နရီတော်တော်ဝိယာတဲ့ဖြစ်ရင် မြည်ရင်ဟိုလေဒီမြေကြီးကစီးနာပဲစီးတော့ပြီးတော့နောက်မှနေဆက်စီးနေတဲ့ခါကျမြေကြီးကလည်းဆက်အခုလည်းလို့ပြန်ရတာဘုလိုယုံနဲ့ဓမ္မတွေကလည်းပဲရှင်းရယုံနဲ့ပြတ်သွားပြီးတော့နောက်ယုံနဲ့ကပေါ်နေတာဆက်နေတဲ့ခါကျတော့အခုလည်းယုံနဲ့အခုလည်းလို့ပြန်ရတာဟိုတရားမလိုက်တဲ့ခါကျတော့မှအဲ့ဒီမှာလည်းခါလည်းရှင်းရယုံတွေပြတ်သွားတယ်နောက်ကလည်းခါလည်းယုံတွေကကပ်ပေါ်လာရေးရေးတဲ့ခါလည်းခါလည်းရေးရေးနဲ့ပြက်ပြက်ညောင်များသွားကုန်ပြီနော်ဒီယုတ်ကလတ်တွေတဲ့ပြက်ပြက်နေတာဟို ကောင်းတာလည်းမှာရောပင်တာလည်းမှာရောသေးသေးချာချာတွေ့မြင်လာတာမတွေ့မြင်လာတာအဲ့တော့သေချာတွေ့မြင်လာတဲ့ကြောင့်ဘုရားသမာဝိုင်မသမာဓိသမာသမာဓိကြောင့်အားကောင်းလာတဲ့ကြောင့်တွေ့မြင်လာတာတဲ့မတွေ့မြင်လာတဲ့ဘုရားပါဠိလိုတော့ဒါသမတနာဉာဏ်လို့ခေါ်တာပေါ့နော်သမတနာလို့ဟောယုဒနာမကြီးဆိုမပြေဘူးခြင်းပဲသုံးရဘူးလို့သုံးတတ်တဲ့ဉာဏ်သတ်ပြီးဖြစ်တာသတ်ပြီးအဲ့လိုသတ်ပြီးတဲ့အခါကျတော့ ပမာတော့စပြီးတော့ဘုံကသိမမြန်သေးဘူးပေါ့ကွာဖြည်းဖြည်းနဲ့ဖြည်းဖြည်းနဲ့ကြောက်သွားတာတွေ့တာနော်ဖြည်းဖြည်းနဲ့ကြောက်သွားတာတွေ့တယ်ပြန်ပေါ်လာတယ်ကြောက်တာတွေ့တယ်သူကတော့ဒါကြောင့်လို့ဘုံတို့ဒီဥပဒနာဉာဏ်ပါတဲ့ဥပဒနာဉာဏ်16ပါးလို့ရှိပါတယ်ဥပဒနာဉာဏ်16ပါးမှာဥပဒနာဉာဏ်10ပါးဆိုတာကဒီသမထနာဉာဏ်ဥရဝိယဉာဏ်ဘင်္ဂဉာဏ်ဘယဉာဏ်အာရိနဝဉာဏ်နိဗ္ဗာန်ဉာဏ်မုဒ္ဒိကဉာဏ်နဲ့သိတဲ့ဉာဏ်ဒီကလုံးက အဲဒီသင်္ဃာရိပတ္တဉာဏ်နောက်တော့အဘိလောမဉာဏ်အဲ့ဒီဉာဏ်10မျိုးကဥပဒနာဉာဏ်လို့ခေါ်ပါတယ်ဥပဒနာဉာဏ်10မျိုးလို့ခေါ်တာကလည်းပဲနော်တကယ်တော့အမှန်တော့အဖြစ်ပြက်ကိုသိတာနေနေတဲ့ဉာဏ်နဲ့ပွာသွားတာကြောင့်ဒီခေါ်တာပါပဲအမှန်တော့ဥပဒနာဉာဏ်တွေနဲ့တစ်ခုတည်းပဲနော်ဥပဒနာဉာဏ်တွေနဲ့တစ်ခုတည်းပဲဘုလို့ရှင်းအောင်ပြောမယ်ဆိုရင်တရားထုတ်တဲ့ကမှာတမာရီလေးအားကောင်းလာလို့ရှိရင်နော် ယုံနာယုံနဲ့နာနဲ့တွဲမှာဟောခန္ဓာကိုယ်ကြီးကလည်းယုံကြည်ပဲမှတ်တရားလေးကသိတယ်မှတ်တဲ့မှတ်တဲ့သိတဲ့ကနာတရားပဲခန္ဓာကိုယ်ကြီးဆိုတာကယုံတရားပဲမှတ်တဲ့မှတ်တဲ့အသိတွေကနာတရားပဲလို့ယုံနာကွဲတဲ့နေဖြစ်မယ်ယုံနာကွဲပြီးတော့မှတခါလဲဩဒါကြီးအကြောင်းကြောင့်တိုးဖြစ်တာပဲခန္ဓာကိုယ်ကြီးလှုပ်လို့မရဘူးလှုပ်ကျင်တဲ့စိတ်ကလေးပေါ်လာလို့ခန္ဓာကိုယ်ကြီးကလှုပ်တာမှတ်တဲ့စိတ်ကလေးဒီကြွတဲ့စိတ်ကြွတဲ့စိတ်ပေါ်လာလို့မှတ်တဲ့စိတ်ကလေးကဖြစ်နေတာနော် ဟောတော့ဒီအာရုံလေးရှိလို့ဘုန်းတော်ကမြင်သိစိတ်ဖြစ်တာနော်အောင်လေးပေါ်လာလို့မြင်သိစိတ်ဖြစ်တာအသတိရခြင်းအကြောင်းနဲ့အကျိုးလေးတွေတွဲတွဲပြီးတော့သိလာတာတဲ့နော်ဒီအရာဘုန်းတော်ကမြင်ရတာကြားရတာနားရတာဝေရသနာထိုင်နာတာဘောင်းနာပိညာဒါတွေအကုန်လုံးအကြောင်းရှိလို့ကျိုးဖြစ်တာအကြောင်းမရှိဘူးနဲ့ကျိုးမဖြစ်ဘူးလေနော်အကြောင်းကြောင့်ကျိုးဖြစ်တယ်လို့ဒီကြသိလာတာကိုဘုရားပြည့်စရာပြိဋ္ဌာဉာဏ်လို့ခေါ်ပါတယ် နောက်တော့ယုံနာဓမ္မတွေရပြစ်ပြီးတော့ပြတ်သွားတာပဲပေါ်ပြီးတော့ပြတ်သွားတာပဲလို့ဖြည်းဖြည်းချင်းချင်းနဲ့စပြီးသိလာတာကိုသမန္တနာဉာဏ်လို့ခေါ်တယ်နော်ဥဒေယဉာဏ်ဆိုတာဥဒေယဘယတဲ့ဖြစ်ပြီးတော့ဥဒေယကဥဒေယဘယနော်ဥဒေယဘယဆိုတာဖြစ်ပြီးတော့ပြတ်သွားတာအလဲလို့မလွတ်နိုင်တော့ဘူးဖြစ်တာလည်းလည်းဖြတ်ကနေဖြတ်ကနေကြောက်သွားရင်ဒါအဖြစ်ပြက်ကိုဉာဏ်ဉာဏ်သိတဲ့ဉာဏ်ဥဒေယဉာဏ်လို့ခေါ်ပါတယ် ဘယ်လဲညာဘင်္ဂနဲ့တဲ့ဘင်္ဂနဲ့ဆိုတော့အပြက်ကိုသာသိတဲ့ညာနော်အပြက်ကိုသာသိတဲ့ညာပြက်သွားပြက်သွားပဲသိတာဖြစ်တာကိုသိကြမလို့တော့ပြက်သွားတာပဲသိတာတဲ့ဒါကိုဘင်္ဂနဲ့တဲ့ဘယ်ရကြတော့ပြက်သွားတဲ့ဇုံမှာတော့ဘယ်လောက်ပဲဒီခန္ဓာကိုယ်ကြီးကတော့ချောပါလေပြောပြောလှပါလေပြောပြောဘယ်ရတော့နော်ဘေးနေနဲ့ရှုတာတဲ့ဘာမှတရားဘောမရှိတော့ဘူးနော်နော်ဘယ်ရဘေးနေနဲ့ ဘေးရင်နဲ့ရှုတာဗျာအာရိနဝါအာရိနဝါဆိုအပြစ်မြင်တာနိဗ္ဗာန်နဲ့ကြဒီရုပ်နဲ့ဒီပေါ်မှာပြရတာဖြစ်နေတဲ့ပုံမှာနိဗ္ဗာန်ကညီးငွေ့တာတဲ့နော်ဒေငါဉာဏ်ဗျာဉာဏ်အာရိနဝဉာဏ်နိဗ္ဗာန်ဉာဏ်တဲ့နော်ညီးငွေ့တာမုဒ္ဒိကမြတ်ဉာဏ်တဲ့မုဒ္ဒိကမြတ်ဉာဏ်ကြတော့ဒီဆင်းရဲပေါ်နဲ့လွတ်မြောက်လို့တဲ့ဉာဏ်ဒီအသိတွေအသိတခါဉာဏ်ကြတော့ဒါဒီပုံမှာပြန်ပြီးတော့ ထင်မြင်တာတဲ့တင်လိုက်တယ်သင်္ခါရုပ္ပကဉာဏ်ကြတော့လောကဓမ္မတွေရဲ့အတိအကျကိုသိသွားတဲ့ကြောင့်သင်္ခါရတရားတွေတဲ့ပေါ်မှာတိတိရှုလာတဲ့ဉာဏ်ပေါ်တာပေါ့နော်အနုလောမဉာဏ်ကြတဲ့ကကြတော့တဲ့သူကအဖြစ်အပျက်တွေအားကောင်းတဲ့ကကြတော့သူကတော့နိဗ္ဗာန်လို့တဲ့သူကရောက်ခံပြီးမညာဘုံဉာဏ်တို့ရောက်ခံပြီးရဲ့ဉာဏ်တဲ့နော်အဲ့တော့ဘုရားဘုညာဆိုတာကတော့မညာဘုညာတို့ရောက်တဲ့ကမှာဆိုပုရိသေတော်ကိုဖြတ်ပြီးတော့အရိယာငယ်တွေကိုပိုးတဲ့ဉာဏ်နော်မညာဘုညာ ပြစ္ဆခဏဉာဏ်နဲ့ဘယ်ဉာဏ်ဘုံဉာဏ်ဆိုတာကတော့ဘာလို့ဘုရားနိဗ္ဗာန်ပြည့်တဲ့ခဏခေါ်လိုက်တာပါပဲချုပ်ငင်းသွားတဲ့ခဏလေးသိရင်ဒါဘုရားကဘယ်ဉာဏ်ဘုံဉာဏ်လို့ပြီးတော့ဒါကြတော့မိမိတို့စာလဲသင်ထားပါတော့နော်ဆင်ញင်ပြီးတော့သိရတဲ့ဉာဏ်လေးတဲ့နော်ပြစ္ဆခဏဉာဏ်ဆိုတာကတော့အော်ချုပ်ငင်းသွားတဲ့ခဏလေးကိုရောက်သွားတယ်လို့ဆင်ញင်တဲ့ဉာဏ်အဲ့တော့အဲ့လိုဘုန်းတို့ဒီဉာဏ်ဆက်ကြောင်မျိုးပြတဲ့အခါမှာဥပဒနာဉာဏ်ကနော်ဆယ်မျိုးအဲ့ဆယ်မျိုးတော့မှာတူတူပဲဥပဒနာဉာဏ်တစ်မျိုးတည်းပဲ အတူပြောကြမယ်ဆိုလို့ရှိရင်တော့ဥပဒနာတရားပွားများတဲ့ယောဂီများကနာယုတ်ပွဲတဲ့ဉာဏ်ဖြစ်မယ်အကြောင်းပြုသိတဲ့ဉာဏ်ဖြစ်မယ်ယုတ်ဉာဏ်ရဲ့ဖြစ်ဖြစ်ကိုသိတဲ့ဉာဏ်ဖြစ်မယ်နောက်တော့နိဗ္ဗာန်ကိုမြင်မောပြုမယ်ဒါပါပဲနော်ဒါပဲဒီလေးမျိုးပဲယုတ်ဉာဏ်ရဲ့နော်ယုတ်ဉာဏ်ရဲ့ယုတ်ဉာဏ်ဒီပေါ်မှာနော်ယုတ်ဉာဏ်ဒီပေါ်မှာပွဲတဲ့ဉာဏ်ဖြစ်မယ်အကြောင်းအရာပြုတဲ့ဉာဏ်ဖြစ်မယ် ယုံနာနဲ့ယုံနာယုံနာတရားတွေဟာပြုပြီးတော့ပြပုံပြီးတော့ပြောတဲ့တရားတွေလို့အိဋ္ဌမမြဲတဲ့တရားဆင်းတဲ့တရားသုံးမြဲတဲ့တရားလို့သိတဲ့ဉာဏ်တွေဖြစ်မယ်။ဒါတော့နိဗ္ဗာန်ကိုမျက်မှောက်ပြုမယ်။ကြံတဲ့တရားတွေကတော့ဘုဒ္ဓဘုညာမညာဘုညာဆိုတာတော့ရှင်းပြတာပါ။မှန်အဲ့ခိုက်တာမသိရမယ့်တရားတွေမဟုတ်ဘူး။ချုပ်ငင်းသွားတဲ့ခန္ဓာလေးကိုသိလို့ရှိရင်ချုပ်ငင်းခန္ဓာရဲ့ခန္ဓာလေးမှာရောက်သွားတာလို့သိသိလိုက်လို့ရှိရင်အဲ့ခန္ဓာလေးကိုပဲအစာပိုင်းအလယ်ပိုင်း ဆုံးနာပိုင်းနဲ့တိုက်ကြတာဘုရင့်ဘုညာမဲ့ညာဘုညာလို့ပြောတာစိတ္တကဏညာကတော့နော်အဲ့တော့ဒီမှာမိမိတို့ဝင်လေလေးစဖြစ်ပြီးတော့မှနော်အဲ့ဒီမှာမိမိချုပ်ညံ့ရရောက်သွားတယ်တရားလေးတွေပေါ်မှာသင်မြင်တဲ့ဉာဏ်နဲ့ဒါပဲအဲ့တော့လူလူသလိုချင်တော့နော်ရုပ်နဲ့ကွဲတဲ့အကြောင်းပြုသိတယ်ဥပဒဏ်ညာဖြစ်တယ်ချုပ်ညံ့ရရောက်သွားတာသိတယ်ဆိုပြည့်စုံပါပြီတဲ့နော်အဲ့တော့အဲ့ဒီလို ဘုန်းတော်တွေလည်းတရားထုတ်တဲ့အခါကျတော့ယုံနာနေရဲ့ဒီစိတ်ဓာတ်ပြက်တာကိုသိချာသိတာယုံနာနေရဲ့စိတ်ဓာတ်ပြက်တာတရားသိတာဒီတရားတွေဒီဘယ်သူမှမဖြစ်ဘူးမပြတ်ဘူးဆိုတဲ့ပုဂ္ဂိုလ်ကဒီလောကကြီးထဲမှာမရှိဘူးအာယုလည်းပြက်တာပဲငါခန္ဓာလည်းပြက်တာပဲငါမိဘငါဘာရဲ့မိဘရဲ့ယုံနာခန္ဓာလည်းပြက်တာတဲ့ငါရဲ့ဒီကုမ္မတော်ကယုံနာခန္ဓာလည်းပြက်တာငါသာသမီရှိမယ်ငါသာသမီတွေငါရဲ့ခင်မငါရဲ့ဇနီးတွေငါရဲ့ဆရာသမားတွေ အကုန်လုံးသောယုံနာဓမ္မတွေကဖြစ်တာပြက်တာပေါ်တာပြောက်တာလို့ဒါအကုန်လုံးနှုတ်ပါတဲ့ဉာဏ်နဲ့အတိတ်ကရောအနာဂတ်မှာရောတရားပုဂ္ဂိုလ်ရဲ့ဣဇရဗိဒ္ဓတွေနော်အကုန်လုံးသူကသိသွားတာနှုတ်ပါတဲ့ဉာဏ်နှုတ်ပါတဲ့နော်အနှုတ်ပါတဲ့ဉာဏ်နဲ့မိမိခန္ဓာကိုယ်အကြောင်းဖြစ်တာဖြစ်တာကိုအကြောင်းပြုပြီးတော့မိမိခန္ဓာကိုယ်သဘောခန္ဓာကိုယ်ရောအတိတ်ကရောအနာဂတ်ရောပြစ္ဆုတ်ပါမှာရောအကုန်လုံးယုတ်တရားမှန်သမျှပြီး နော်တတ္တဝမန္တကယုတ်ရမန္တတွေအကုန်လုံးဖြစ်တာဖြစ်တာပဲကြောက်တာပဲလို့ဒါသိလာတာတဲ့ဒါတော့ဘုံကဝိပဿနာဉာဏ်ကကောင်းတော့ပေါ့နော်အဲ့တော့သိလာတဲ့အခါကျသမာဓိတည်းတဲ့မှန်ကန်စွာမြင်ခြင်းသမာသင်္ကပ္ပမှန်ကန်စွာတွေ့ခြင်းလားဘုရားတော်ကဘုန်းတော်တွေမသိလို့သာမသိလို့သာတဲ့နေကြတာဟောရတာကိုနော်မသိလို့သာနေကြဟောရတာအဲ့တော့ဝမ်းရတာပူဇော်ရတာလောဘဒေါသမောဟတွေဖြစ်နေကြတာဘာကြောင့်လဲဆိုမသိတော့ ဒုက္ခတဘာတွေတော့မမြဲဘူးလို့သိတာပဲသို့တော်ကတရားနဲ့မသိတဲ့အခါကျတော့အဖြေနိုင်မှုတွေနော်ဘဝရမြဲကြတာကိုအဲ့တော့မြဲရမြဲကြတာအဲ့ဒါတွေဘဝဘဝမြဲကြနေလို့ပြည့်စုံပေးရကမသိသေးဘူးဆိုရင်တော့အဲ့ဒီယောဂီဟာတဲ့သမာဓိအပြည့်စုံမဖြစ်သေးဘူးပေါ့နော်သမာဓိဖြစ်ပေါ်လည်းပဲဘုံကတော့ဖဲပြောင်းလို့ဖြစ်နေဘာကြောင့်လဲဆိုတော့သောတာပန်ဆိုရင်လည်းသူကလောဘဒေသမောဟနဲသွားပြီမဲ့လို့ သူကတော့ဘာပြောပြောဘိုးတော်ဝန်နဲ့ကလည်းရှိနေသေးတာကိုတဲ့နော်အဲ့တော့တမာလေးလေးဖြစ်ပေါ်လဲဘုန်းတော်ပြောမယ်ဆိုတော့သူအစ်နဲ့ခွဲပြောတာပေါ့နော်လောကကိုမြဲမကြမငိုတော့ဒေါသမဖြစ်တော့တာကတော့အနာဂတ်ရောက်ပါတဲ့နော်အနာဂတ်ရဟနာရောက်ပါတဲ့အဲ့ဒါလည်းမိမိစင်ရင်ပွားများတဲ့မှုတွေလည်းအများကြီးတက်ပါတယ်နော်အဲ့တော့သောတာပန်ရောက်တိုင်းလည်းငိုသလားဆိုသောတာပန်ပဲငိုမှာမဟုတ်ပါဘူးနော်ဘာလို့တာမန်ပုဂ္ဂိုလ်တွေလည်းဒီလိုအသေးလေးနဲ့ရှင်တဲ့ကံပါ ငါပဲတရားတာမဟုတ်ဘူးလို့နော်မကိုလည်းနေနေကြတဲ့ပုံတွေလည်းအများကြီးရှိတာဟုတ်တယ်နော်အသိလေးနဲ့ပေါ့အသိလေးနဲ့လေဩငါတယောက်တည်းငါမိဘတွေလည်းတရားမဟုတ်ဘူးအားလုံးကတရားတာပဲလို့သိလေးနဲ့ရှင်းပြီးတော့ရဲ့မကြတဲ့ပုံတွေလည်းရှိတာဆိုတော့ဒါတော့ဓမ္မရည်ဖြစ်ပေါ်တဲ့ဘုံတော့တော်တော်ပဲပြောပါနော်ဒါမိမိရဲ့ဆက်သက်ပုံနဲ့မိမိရဲ့နော်အကြောင်းမျိုးဆက်သက်ပုံနဲ့တွေ့တာဖို့မှာတော့မူရိယဟုတ်တာပါအဲ့တော့အဲ့လိုမိမိတို့ဓမ္မရည်ပြည့်စုံသွားရင်ငါရုံနာမဲ့နော် ဘာလို့ပဲဖြစ်တာဖြစ်တာမဟုတ်ဘူးအားလုံးသောတ္တဝါမှန်များသည်ကျဲတာကြွားတာလို့တမာတိအမြင်မှန်နေအတိမှန်နေရသွားတာတဲ့နော်အတိမှန်နေရရသွားတော့ပဲဘုန်းတော်ကဆင်းရဲနေလို့လို့ညင်းနေတာဟုတ်တဲ့နော်ဒါကြောင့်မလို့လည်းပဲဘုန်းတော်သာဝေနပြောတာလေသုံးညာကရံပွေဒတာနော်သန္ဓသရတသန္ဓသရတပိကုဏောအဘာနုတိရတိဟောတိဓမ္မဓမ္မဥပဒတော်ရတော့ရတော့ဟော သမ္ပတ္တိခန္ဓာနာဝိရမေနဂတိပိပါမောဇာပတ္တကဝိဇာနတံနော်ဒုညာကနမွိရတသာနာတိရတဘေကုနောအမာနုတိရတိဟောတိသမ္မာဓမ္မဥပဒ္ဒတော်တဲ့သိညာရတဲ့သွားရောက်ပြီးတော့သမ္မာဓမ္မဥပဒ္ဒတော်တဲ့မှန်ကန်စွာဥပဒ္ဒနာရှိနေတဲ့ပုဂ္ဂိုလ်ကြီးနော်သနာတရတဘေကုနောတဲ့နော်အဲ့လိုမှန်ကန်စွာရှိနေတော့သိတည်ရလည်းပဲရင်းအေးပြီးတော့ဖြစ်ဖြစ်နေနေတာပြောတာပါပဲ နော်ဖြစ်ဖြစ်တဲ့မြင်တော့ဖြစ်ဖြစ်တဲ့မြင်တော့မှတော့ကြောက်လန့်နေရပါတရားတော်တဲ့ပုဂ္ဂိုလ်များမကြောက်လန့်ဘူးလေအမာနုတိလည်းဒီဟောဒီသူတို့ရဲ့ချမ်းသာမှုဟာပြောပြမှုလေးရမှာလူချမ်းသာနဲ့ချမ်းသာနဲ့ကာလုံနဲ့ချမ်းသာမှုလေးကိုရနေတာအဖြစ်ပြက်တွေယောဂီတယောက်ကသိဉာဏ်ရလို့သွားတော့ပြီးတော့မင်္ဂန်စွာအထုတ်နေလို့မိမိရုပ်နဲ့နာမရဲ့ဖြစ်တဲ့ကိုမြင်တဲ့အခါမှာစိတ်တွေကငြိမ်းချမ်းပြီးတော့အဲ့ဒီချမ်းသာမှုလေးဟာ လူချမ်းသာနဲ့ချမ်းသာတဲ့ကာလနဲ့ချမ်းသာမှုတွေဖြစ်နေတာနော်ရတော့ရတော့သမထတိခန္ဓာညာဥရပါယံနော်မိမိတို့ရဲ့အဖြစ်အပျက်တွေနော်ယုံနာနာမတွေအဖြစ်အပျက်ကိုသုံးသပ်နိုင်ရင်လေဝေဒီပရိပါမောက္ခံတဲ့ပရိပါမောက္ခရတာပဲအမတ္တတာဝိနာတ္တအဲ့ဒီပရိပါမောက္ခရတာကမသေးရနိဗ္ဗာန်ကိုရတာပဲမသေးရနိဗ္ဗာန်ကိုရတယ်ဆိုတာဒီနေရာလေးကလည်းပေါ့တော့ပြောဖို့လိုသေးတာကိုဘာကြောင့်လဲဆိုတော့ ။ဥဒယပြဉာဏ်ရောက်သွားလို့ဖြစ်ပျက်ကိုမြင်လို့ရှိရင်ဒီဘဝမှာမိမိအတ္တရာတရားလည်းအားကောင်းမယ်။ကြိုးစားလည်းအားထုတ်နိုင်မယ်ဆိုရင်ဆင်းရဲလုံးဝမကုန်နိုင်တဲ့အကြောင်းမရှိဘူး။နိဗ္ဗာန်ကိုမျက်မှောက်မပြုတ်နိုင်တဲ့အကြောင်းမရှိဘူးတဲ့။ကြောင်းမို့လို့ဖြစ်ပျက်ကိုမြင်ရင်နိဗ္ဗာန်ကိုမြင်တယ်လို့ပြောတာ။နော်။ဖြစ်ပျက်ကိုမြင်နိဗ္ဗာန်ကိုမြင်တယ်ဆိုတာကဖြစ်ပျက်ကိုမြင်အောင်အားထုတ်တဲ့ယောဂီညာသတ္တတရားလည်းရှိလို့ ဝိရိယနဲ့ကြိုးစားအားထုတ်နိုင်မယ်ဆိုရင်ဒီဘဝမှာနိဗ္ဗာန်မမြင်တရားအကြောင်းမရှိဘူးတဲ့နော်ဆင်းရဲမကုန်တဲ့တရားအကြောင်းလည်းမရှိဘူးတဲ့ကိုကနော်ဆင်းရဲလိုက်ကိုကျွန်တော်ဆက်အားထုတ်နိုင်မယ်ဆိုရင်တော့နော်ဆိုတော့မိမိတရားထုတ်နိုင်မယ်ဆိုရင်ဆင်းရဲမကုန်တဲ့တရားလည်းမရှိဘူးနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တရားမပြုနိုင်တရားအကြောင်းလည်းမရှိဘူးတဲ့ကိုကဆက်အားထုတ်နေကိုအဲ့တော့အဲ့လိုအဲ့လိုအားထုတ်ကြတော့ပေါ့နော်ဒါတွေကဘုရားပါရမီလည်းဆက်တာဘူး နော်ပါရမီနဲ့ဆိုင်တော့တချို့ကလည်းနည်းနည်းချင်းလေးကိုဝေကြည့်တာနဲ့လည်းပြန်နေပေါ့နော်ခါတော့သူတို့မှလည်းကလည်းချင်းပြန်လာတာသံသားရတယ်လို့ဆိုပြီးတော့တခါလေတော်တော်အရုဒ္ဓဟုတ်တဲ့နော်တချို့ကလည်းတကယ်ကိုသင်နေတဲ့ပုံကိုယ်တွေတဲ့ခေါင်းကပြောလို့သူကတောင်းနေတယ်မပြေတယ်လည်းမတရားတော့လည်းအားထုတ်နိုင်ဘူးနော်ညဘပြလည်းတကရှိလေနော်ပါရမီတွေဆိုတော့အဟောစရာကောင်းတယ်ရှင်မကတ္တဗမထေရကြီးရဲ့လောင်းနော် ။နောက်ရှင်မကတ္တမေမကြီးရဲ့အလောင်းလျာသူ့ရဲ့ခင်မှာဆိုတော့ဘုံလူစားထဲမှာပါတာတော့ချမ်းသာတာပဲ။ရေရောရေရောသင်ရောငွားရောအလုသမားတွေရောတဲ့အများကြီးပဲတော့ပိုင်တာ။အများကြီးပိုင်တာရှင်မကတ္တမေမကြီးအလောင်းသူတွေလားတဲ့ရတ္တပါလာမထေလို့နော်။ဤကံနဲ့ယတ္တတတိသားလို့ကြည့်လိုက်တာနော်။အနုရုဒ္ဓမရှင်နုရုဒ္ဓမထေလို့နော်။ ရှင်သူတို့တာဒါတော်ချမ်းသာတဲ့ဘဝတွေကနေလာလိုက်တာနော်အဲ့တော့ဒီသောနာမတွေလို့နော်မြတ်စွာဘုရားလည်းပြလိုက်တာအဲ့တော့တကယ်ချမ်းသာတဲ့ဘဝတွေကနေလာလိုက်တာချမ်းသာတဲ့ဘဝနော်အဲ့ဒီချမ်းသာတဲ့ဘဝမှာဒါအနိစ္စဒုက္ခနတ္တတွေသင်ပြီးတော့ဒါတွေငါတို့တရားထုတ်တော့မယ်လို့ရှင်းနှန်းနေပြစ်ပြီးတော့ချမ်းသာတဲ့မောင်မတွေပြစ်ပြီးတော့သီးပင်ဥဒ္ဒါတွေပြစ်ပြီးတော့ရှင်မဂ္ဂတဝမတွေနဲ့ကြည့်ရအောင်ဖတ်ကြည့်လိုက်တာအဲ့ဒီနေမှာတကယ် သူတို့သတိမောင်နှံတွေကတောထွက်လိုက်တာတိုင်ပြီးတော့တောထွက်လိုက်အကုန်လုံးရှိတဲ့အိမ်တွေရောရွှေငွေကြောက်တာဗရမညာတွေရောပြဿနာတွေရောရေမြေတွေရောပြင်တွေရောသွားတွေရောအကုန်လုံးပြေးပြီးတော့တပိတ်တင်ငယ်လေးရှာပြီးတော့လည်းများများအိမ်ကနေတော့မသိအောင်ထွက်တာနောက်တော့သူတို့လုံသမားတွေအမှတ်ပြီးတော့ဒီကနေ့မေးကြတော့ပါတို့ရဲ့အကြောင်းပြင်ပြောတာအကုန်လုံးသူတို့ထားခဲ့ပြီတဲ့သွားတော့ဟာနော်ဒါတော့သူတို့ကလည်းနောက်ကလိုက်တာပေါ့လိုက်တော့တော်လေးကြတော့ကဲငါခုတောထွက်တာတဲ့ ဟောထားတဲ့ခါမှာလည်းဒီသတိကိုတန်ရောနဲ့တွဲနေတယ်လို့သူများတွေအဖြစ်ပြောရင်အဲ့တော့ဘုံကဲတာပြင်ကဲတဲ့ပုဂ္ဂိုလ်လည်းဖြစ်ရတယ်ရောကဲဒီများတွေကငါတို့ခွဲကြတော့မယ်သူကလည်းအကြောင်းလေးတော့တောင်းပန်ပြီးတော့သူသတိနဲ့နော်သူသတိနဲ့တောင်းပန်ပြီးတော့လမ်းခွဲကြတာသူသတိကလည်းဒီခါလေးကြော့ပြီးတော့နော်ရှစ်ကိုကြော့ပြီးတော့ငွေယူပြီးတော့ဒီခါလေးလမ်းတွေခွဲပြီးတော့ပြင်လိုက်ကြတယ်တတိယလည်းဉာဏ်သာဖြစ်လာပဲဘေကုဏီပြုတ်ပြီးတော့ဘေကုဏီကြောင်းရောက်သွားပြီးတော့ရှင်မာကတော်လေးနဲ့ကြည့်တယ်ကိုယ်နဲ့ပဲကြည့်ပြီးတော့ ယန္တာဖြစ်တာနော်အဲ့တော့ရေရတ္တမလမထေလို့နော်အနုရမထေလို့ဒါတော့ရှင်ပြရရှင်မမိကပြောတာဟုတ်သံဃာပုဂ္ဂိုလ်အများကြီးရှိပါတယ်ရှင်သောနာတို့ယတ္တာတို့အလုံးစုံချမ်းသာတာပဲနော်ချမ်းသာတဲ့မြတ်စွာဘုရားကိုယ်တော်တိုင်လည်းပဲတကယ်တော့ဘုန်းတော်ဇာကြောင့်ရပေါ့မယ်ဆိုတော်ပြည့်စုံတဲ့ဂီတာတို့ပဲလေကိုပြည့်စုံတဲ့ဂီတာတို့ကနေပြီးဒီကာကိလေသာအယံကာမဂုဏ်တွေပေါ်မှာပြည့်ခြင်းပြီးတော့တော်လဲသွားပြီးတော့ကျင့်နော်ဘုရားကျင့်တယ်တဲ့ဒါကရရသားပြီးတော့ကျင့်တာပါရမီတွေဘယ်လောက်ကျူးတယ် နော်အဲ့တော့ဘုန်းတော်ခုခေတ်ထဲမှာဆင်းရဲတာပဲနော်ဆင်းရဲတာပါရမီမပါရင်မရဘူးရှင်ပြအကြောင်းလောက်တာလည်းဒီမှာတခါလေးတော့ဂျုံနဲ့ကထက်တယ်ပြောမိပါတယ်ရှင်ပြတထောင်းနဲ့ကိုကူနဲ့ကနော်ရှင်ပြလည်းတရားထုတ်လို့ပဲဒီဒီလူတော်မှာတော့ထွက်လာတာပါပဲဣဒ္ဓာကြီးရတယ်တော့သို့ဆိုတော့ယောဂီလိုက်လာတဲ့ယောဂီတရားပြရင်တော့ဣဒ္ဓာဖြစ်နေတော့ဒီမှာအဲ့ဒီကတော့ဘုန်းကဝါသွားလို့ဖြစ်တာ哦အဲ့တော့ဝါသွားမယ်ဆိုတော့ကဲဝါဆိုလိုက်တာပေါ့ ဆိုတော့အဲရှင်များလည်းမသေးရဘူးဒီမှာဘလောက်ကြတဲ့နေမှာမသေးရတော့ဝါဆိုတဲ့ခိုက်တာလေးဒီနာပုဂ္ဂိုလ်မှာသိတဲ့တော်ကြီးရလည်းပဲတရားပြတဲ့ကတည်းကသူ့ရွာပုဂ္ဂိုလ်စပြီးတော့တရားပြတယ်တော့ငါလည်းပဲငါကနာလူတွေစတရားပြမှဆိုမျိုးတွေလည်းပါတယ်ရှင်ပြအကူတယောက်လည်းပါတယ်ငါဥဘောလေးပြိက္ခာလူတွေရန်ကံလူတွေတရားထုတ်တိုင်းဟာရှင်ပြတရားလည်းတလားလောက်လည်းစပြီးတော့ငါတော့ပါလိုက်နေချင်းငါရောက်တယ်ငါရမှာသိရတာ ပြဿနာတွေဖြစ်လိုက်တာစိတ်ကောက်လို့ကြောက်ကအင်ကြံသွားလာနေတယ်စိတ်ကောက်လို့အိမ်ကောင်အင်ကြံသွားလာနေတယ်အင်ကြံသွားလို့ဟောတယောက်ကလည်းပဲစိတ်ကောက်ပြီးတော့ဝါရင်းကြီးဖတ်သွားတာလေသိက္ခာမကြဘဲနဲ့သိက္ခာမကြဘဲနဲ့ဖတ်သွားလာနေတယ်ဝါရင်းကြီးအဆောင်မှုနဲ့လေအဆောင်မှုကဘာသာပြောလို့ပြောတာနဲ့စိတ်ဆိုးပြီးတော့သိက္ခာမကြဘဲတယောက်ကဖတ်သွားပြန်တာဟောတယောက်ကလည်းပဲအဲ့မှာလည်းသုံးဝိုင်းမှာသူ့ကိုခင်းကောင်းတော့ခင်းကောင်းတဲ့အခွက်ကိုသူ့ဘက်မချလို့လဲတော့ဒီလိုဘုံမင်းပုံသေးဘူး ဟိုဒီဝိုင်းနဲ့ပြင်ရတာကိုဝိုင်းနဲ့ပြင်ရတာကြောင့်အဲ့မှာသူ့ဘက်သူ့ဘက်ကိုဟင်းကောင်းနဲ့ခွက်မချလို့ဆိုပြီးတော့အဲ့ဘုန်းကြီးကထပြီးတော့ဆဲတာဟာသောင်းကြီးကထဆဲနေကြတယ်တော့ဘာလည်းမသိဘူးသူများသူများလည်းကြည့်လိုက်တော့ရိုးရိုးနဲ့တော့မကြည့်မချတယ်တော့ကြည့်နေတာဘာလည်းမသိဘူးအဲ့ဒါလည်းမေးကြည့်ရတာဝင်ပြီးတော့ကြတော့သူ့ဘက်ကိုဟင်းဘက်တိုးမပေးလို့တဲ့ကောင်းတဲ့ဘက်တိုးမပေးလို့ဆဲတာတဲ့တော့ပြောက်ကလည်းဝါရမီပြန်တာ တရားမှလည်းစိတ်တွေသုံးပြီးတော့ဒီခါတရားမလုပ်ဘဲနဲ့နေတော့ပါရမီဆိုတာခက်တာပဲပါရမီဆိုတော့ဘောလည်းလုပ်လို့မရပါရမီမရှိတဲ့လူတွေလုပ်ပြီးမရဘူးမရဘူးအဲ့တော့အဲ့ဒီမှာလည်းကလည်းဘာကြည့်ပြီးတော့သူတို့ထွက်သွားတော့ကုလမလာပါဘူးနော်ပါရမီပိုင်းတော့လာပါဦးလေဘောလည်းထုတ်တာပဲမလာပါဘူးကုလမလာတော့မလာတော့ယောဂီဖြစ်တယ်လည်းမလာဘူးပါဒနာဖြစ်တယ်လည်းမလာဘူးအရှင်ပြားပဲအဲ့ဒီအဲ့ဒီဘောလည်းတော့တဝါနေတော့လို့အဲ့မှာဘယ်နဲ့တသိန်းအောင်ကိုကြကြမဖြစ်ဖို့ပေးရသေးတယ်နော် ဆရာပို့ပေးရသေးတာတဲ့ပို့ပြပြိဿလည်းပေးရသေးတာဟောလည်းကျွေးရသေးတာတရားလည်းဟောရသေးတရားလည်းသိရသေးတာနေမကောင်းလို့တဲ့နေမကောင်းတဲ့အိမ်မှာပြိဿတသိန်းကုန်ပြီးသိကလည်းပို့ရသေးသေးတာတရားထွက်သွားပြီးတော့လည်းရိတ်ရောဂီဖြစ်နေလည်းမလာဘူးတော့ဥပါဒကဖြစ်နေလည်းမလာဘူးတဲ့ဟောတရားကတော့ယောဂီဖြစ်နေဆက်လာပါသေးတယ်ခါလောက်သိတာလာတိုင်းလာတိုင်းလည်းစိတ်ဆိုးပြန်သွားတာကျွန်တော်မနေပါဘူးအရင်လဲ မကောင်းတာလည်းသူ့အတူလည်းယောဂီတွေနဲ့လာပြီးတယ်ဒါလည်းလည်းသိလို့ပြန်တော့သူ့ကမလာတော့နော်အဲ့တော့ပါရမီဆိုတာလည်းမလွယ်ဘူးတဲ့နောက်ရှင်များကလည်းတရားတွေပြပါပဲတော့ကိုယ့်ကိုယ်ကိုမလို့တဲ့ခြင်းဘုန်းကြီးယောဂီတွေမလွယ်ဘူးမြတ်စွာဘုရားတရားဘလောက်ပဲကောင်းကောင်းသေးဝါးတွေဘလောက်ပဲကောင်းကောင်းတဲ့ကိုကမပြုတ်ပြင်တော့မလွယ်ဘူးပြုတ်ပြင်ရင်တော့ဒီတရားတွေကအစွမ်းတက်မှာတယ်တဲ့နောက်ရှင်များလည်းကြောင်းတယ်ကပြောပါတယ်ကျွန်တော်ဘာကြောင့်တရားလုပ်ဖြစ်တာလဲရှင်များလည်းဒေါသတော်ကြီးတာနော်ဒေါသကြီးနေမဲ့ရိုက်ချင်တာ တိုက်ချင်တာဒေါသဖြစ်လို့ရင်သူများရိုက်ချင်တာတိုက်ချင်တာဒါကတတိတိချင်းများဒီနေ့တခါနဲ့သူများနဲ့ရိုက်လို့လာမသိဘူးဒေါသကြီးတွေကရင်တော်ကြီးတာဟုတ်အဲ့တော့ဒီဒေါသကြီးတွေဘယ်လိုလုပ်ရမှာလဲအဲ့ဒါလည်းငါတရားတော်အားထုတ်ကြည့်တာပဲမရဘူးမပြောင်းဘူးဘယ်နည်းနဲ့မှပါတော့လို့ဒီလိုတော့ထားကြည့်တာပဲအဲ့ဒါမပြောင်းဘူးတကယ်ကြီးတဲ့ကတည်းကမပြောင်းဘူးအဲဒါတရားထုတ်ပါမယ်ပါပဲနော်တရားထုတ်တာကငါနောက်ဆုံးနည်းလမ်းငါရဲ့ကိလေသာတွေနော်ဒါကလည်းပူဇော်ရဲ့နည်းလမ်းဖြစ်မှာသာသင်ုံနဲ့တော့ မဟုတ်သေးဘူးတရားထုတ်ပါပဲဆိုတော့တရားသွားအားထုတ်တာရှင်ပြလည်းတကယ်ကိုလောဘဒေါသမောဟလည်းကင်းနေတာဟုတ်နော်လောဘလည်းဒေါသလည်းတကယ်နေတယ်သွားအားထုတ်တော့ရှင်ပြလည်းပြောပြပါလေတကယ်အားထုတ်တာနော်အားထုတ်တော့ဒီဓမ္မရှင်အားထုတ်ပြီးတော့ပိုင်းမှာပေါ့နော်တကယ်ကိုရှင်ပြလည်းဒီဒေါသဆိုတာရင်းပြတ်တတ်တယ်ဒေါသဖြစ်တော့ဖြစ်ပါလေဖြတ်ကနေဖြစ်လိုက်လို့ချက်ချင်းသိတာများတာအရင်တော့လည်းဒါလို့ကျင်တော့ဒီဂရီနေတဲ့ဆိုထိုက်กว่าပါလားအရင်တော့ပြောမှဆိုရင်ကျွန်တော်ဘုံတို့တရားဒီဂရီဆိုရင် တရားထုတ်ပြီးမှဖြစ်တဲ့ဒေါသဒီ5ဒီဂရီတော့သိမရှိတော့ဘူးနော်5ဒီဂရီတော့မရှိတော့ဘူးသောသောသမဏေရောဒီဒေါသဖြစ်ခဲ့တဲ့ဒီဂရီက100ဒီဂရီအပြည့်ဝဖြစ်ရင်တရားထုတ်ပြီးတော့ဖြစ်တဲ့ဒီဂရီက90လောက်တော့မရှိတော့အဲ့လောက်ကိုရောက်သွားအဲ့တော့ဒီထဲမှာတော်ယုံကြည်တော့ဩတရားဆိုတာအတော်ပြောင်းနေတာပဲနော်လောဘဒေါသမောဟတွေလည်းတကယ်ပြောင်းနေတာနော်ပြောင်းနေတာမကောင်းတဲ့အမြင်အဆိုးဝါး မကောင်းတဲ့အနေဆိုရင်လည်းတကယ်ကြောင်းကြောင်းနေတာနော်ပစ္စုပန်တဲ့တဲ့မှာလည်းပဲမိမိဒီနေ့ကုန်လေးမှာသတိတရားနဲ့နေနေတာဒါငါတို့ရန်နေအတွက်တော့အလုံးမတန်ကောင်းတဲ့တရားပဲလို့ကိုကတော့ပါရမီပါလို့မှာပေါ့နော်ကောင်းတဲ့တရားပဲလို့ရှင်ပြတော်မြင်ပြီးဆက်အားထုတ်ပြပါလေရှင်ပြတော်နော်ဘာလို့ဒီတရားတွေကတကယ်ကိုဘုန်းတို့ရန်ဘဝတော့သီလဓမ္မကြီးပညာတဲ့စိတ်ကသုံးပါးနဲ့ပြည့်စုံအောင်ပေါ့နော်ဟန်ဆောင်ဖို့ပဲနဲ့တကယ်ကိုပြည့်စုံအောင် မိမိနော်နေလို့ရတဲ့တရားတွေတဲ့သိဉာဏ်တရားနော်အဲ့ဒါမလို့ဘုန်းတော်အားလုံးဖြစ်တယ်အဲ့တော့မြန်မာနိုင်ငံမှာလည်းဘုန်းကြီးတွေတို့ဒေါသကြီးတဲ့ဘုန်းကြီးတာပဲလောဘဘုန်းကြီးတွေကြီးတာပဲနော်အမျိုးသမီးတွေပေါ်မှာတာရဲဘုန်းကြီးကြီးတာပဲဒီလိုပဲသူ့ကိုယ်သူပြမပြီးတော့ဒီလိုပဲနေတာပဲဘုန်းကြီးဘွားကြီးနဲ့ဆိုင်ကလေးဇလုံးနဲ့ထွက်လိုက်သွားလိုက်ခွင့်ရစားလိုက်ဘိုးသွားလိုက်ဒီသွားလိုက်ဟိုးတဲ့နော်ရန်သွားတဲ့နေလို့ဘယ်လိုနေရမလဲလို့ငါအကျင့်တွေကမကောင်းဘူးဒီလိုက်တွေကမကောင်းဘူး ဘာတွေပါနာလဲလို့ပုဂ္ဂိုလ်လည်းအတိလည်းမရှိရင်နော်ပုဂ္ဂိုလ်အတိလည်းမရှိပါရမီလည်းမရှိရင်တော့တဲ့သက်တော်ဗျာတရားတော်ကြီးရတော့နော်အဲ့တော့သက်တော်ဗျာတရားတော်ဘလောက်ပဲကောင်းတော့ပါရမီပါတဲ့ပုဂ္ဂိုလ်ကတော့နော်ဉာဏ်ပါရမီပါတဲ့ပုဂ္ဂိုလ်ကတော့တဲ့နော်ဘုန်းတော်ဘလို့မှမရနိုင်ဘူးတဲ့နော်ဒီအဲ့ဒါမလဲဘုန်းတော်သက်တော်ဗျာလည်းကလည်းရဏတော်ဘာအကြောင်းပြုပဲသက်တော်ဗျာအပ္ပတုဒယပုတိရောပြိပရောဝဒီရတိနော်မန္တနိတ္တဝုဒ္ဓတိပညာတ္တသာဝုဒ္ဓတိ တယ်ဆိုဒီလိုပြောတာဟုတ်အပတ္တဒါယံပုရိသောပုရိသောနော်ပရိပါတော်ဝဒီရဒီပညာနဲ့တဲ့ပုဂ္ဂိုလ်များအတွက်အသက်ရှင်နေရတာကတော့နွားလိုက်ပဲလို့အသက်ရှင်ရတာမန္တရိတ္တဝိရဏီသူ့ရဲ့အသားတွေကတွေးရင်တိုးမှာပညာတတ်တာသာဝတ္တိပညာကတော့တိုးမှာမဟုတ်ဘူးတဲ့ဒါတော့ဘုလူထဲမှာသူရဲ့ပုံထဲမှာတွေ့တာပဲဘာသာတိုင်းမှာတွေ့တာပဲတဲ့နော်အတိတရားပါရမီတရားမပါရင် အသက်တွေသာကြီးမယ်ခေါင်းတွေသာဖြူမယ် လောဘဒေါသမောဟလည်းဖြစ်နေပဲဖြစ်မှာပဲနော်ကိလေသာတွေလည်းဖြစ်နေပဲဖြစ်မှာပဲဆင်းရဲတွေလည်းဖြစ်နေပဲဖြစ်မှာပဲတဲ့ဒီတရားတွေဖြစ်အောင်ပြည့်နေမှာပဲအတိလေးပါလာရင်ငါဘုရားမြတ်စွာသာသနာရေးနဲ့ရှင်တွေ့ရတော့ဟာဒီတော့ဆင်းရဲတွေဒုသကျင့်လိုက်လို့နှစ်ပတ်လောက်ကျင့်လိုက်လို့သုံးပတ်လောက်ကျင့်လိုက်လို့တစ်လလောက်ကျင့်လိုက်လို့သုံးလလောက်ကျင့်လိုက်လို့ငါဒီဆင်းရဲတွေကိုမမလို့အဖားကြောင့်ဝိရိယမတတ်နိုင်ရပါလေဒါအတိပဲနော် ဘုန်းကြီးတွေဆင်းရဲခဲ့တာတဲ့ဘဝပေါင်းမြောင်များစွာတဏှာပေါင်းမြောင်များစွာဆင်းရဲခဲ့ရဆင်းရဲနေုံမှာလောဘဒေါသမောဟတွေမကုန်သေးဘူးလောဘဒေါသမောဟတွေဖြစ်နေသေးဘူးလောဘဒေါသမောဟတွေမကုန်သေးဘူးဖြစ်နေုံမှာသုံးဆင်းရဲတွေဖြစ်နေုံမှာအဲ့ဆင်းရဲတွေကိုဘဝပေါင်းမြောင်များစွာနော်ဒေဘောင်းမြောင်များစွာဘောဒေဘောင်းမြောင်များစွာသင်ခဲ့ရဒီဆင်းရဲတွေဘုန်းကြီးတွေတကယ်ကျွတ်တာအားထုတ်လဲလို့တလားကျွတ်တာအားထုတ်လဲလို့ဒါတွေပုံသွားမယ်ကျော်သွားမယ်ဆိုမတန်ဘူးလား နှစ်လအားထုတ်လိုက်လို့ကုန်သွားမယ်ကျော်သွားမယ်လို့မတန်ဘူးလားသုံးလအားထုတ်လိုက်လို့ကုန်သွားမယ်ကျော်သွားမတန်ဘူးလားသုံးလလောက်ကိုငါဘာကြောင့်ဆက်နိုင်ပါလဲဒါပဲဒါအတိပဲဒီအတိကမိမိဘောကိုသုံးပြပေးတာပဲသင်ထားတဲ့အကြောင်းမျိုးမျိုးခုနဘုံပြောသလိုပဲသင်ထားတဲ့အကြောင်းမျိုးမျိုးတော့ရှိနေကြတာပဲလေတော့ရှင်များလည်းပြောတယ်ရှင်များသားတွေတပည့်တွေမရှိခဲ့တဲ့အတွက်ဒါသမီးသင်ရတော့ရှင်များလည်းမကြုံခဲ့ရဘူးစီးပွားမရှိတဲ့အတွက်စီးပွားလေးရှင်များမပြည့်ခဲ့လို့စီးပွားလည်းစီးပွားပြည့်တဲ့ အတွက်ကြောင့်မလို့ဆင်းရဲမကြုံခဲ့ရဘူးကိုယ်လည်းတွေးရအောင်မလုပ်ခဲ့တဲ့အတွက်ကြောင့်ယာရုကြတဲ့ဒုက္ခလည်းမကြုံခဲ့ရဘူးယာရုကြတာလည်းမကြုံခဲ့ရဘူးလေနော်အဲ့တော့ကျွန်တော်ကဘုန်းကြီးပြကြတော့အိမ်တော်လည်းမပြုတ်ခဲ့ဘူးသို့တော်လည်းပဲဘောဘဒလာမောဖြစ်တဲ့ဆင်းရဲတွေတွေ့ရတာပဲ။ကိုကနာရတရားတော့ဒါလည်းတွေ့တာပဲလေ။အဲ့အဲ့တွေ့ရတဲ့ကအဲ့ဒီတွေ့တဲ့တရားလေးအကြောင်းပြုပြီးတော့ကိုကအားထုတ်ခြင်းနဲ့ဖြစ်အောင်တဲ့ဒါတိုက်တွန်းနေတာအသိဉာဏ်ပေါ့ပါရမီရောက်ပဲ။ဟုတ်။အဲ့တော့ဘုန်းတော်တွေ ခုနလူတွေထဲမှာလည်းလူတွေမှာလည်းဆင်းရဲတွေတွေ့ကြတာအဲ့ဆင်းရဲကိုဘယ်လိုကြော်မလဲလို့ပုဂ္ဂိုလ်ကိုကြော်နိုင်တဲ့ပုဂ္ဂိုလ်နဲ့မကြော်နိုင်တဲ့ပုဂ္ဂိုလ်တရားတွေလည်းရှိနေတာပဲလေနော်တရားတွေရှိနေတာပဲအဲ့ဒါရှိနေတော့ခုခေတ်တည်းမှာဆိုရင်တရားရည်သာသွားနေနော်သုံးလလောက်လို့ဘလူနဲ့လည်းပဲအားလုံးလို့ရတယ်မြန်မာနိုင်ငံမှာ block ကန်ပေါင်းတော့နော်တခြားနိုင်ငံတွေလည်းဆိုင်ရေးသားတွေပြည့်နေတာကို မလူနဲ့လည်းအားလုံးလို့ရတယ်လူနဲ့လည်းအားလုံးလို့ရတယ်တဲ့နော် အလူရှင်တွေကတရားကိုသက်တာဖြစ်ပြီးတော့ဓမ္မယုံတွေအဆောင်တွေလူသားဓမ္မယုံတွေအဆောင်တွေလူသားလားတဲ့ဟောသွန်းလူသားပဲတဲ့သွန်းတွေလားကတ်ကြအောင်သွန်းတွေသွန်းတွေကတ်ကြဒါကသွန်းတွေသားပဲလို့သူသေးတာနော်သွန်းတွေကတ်ပြီးတော့ဟောကတ်တယ်မကဘူးအလူရှင်မရှိတဲ့အခါမှာတဲ့သာဝရသွန်းတွေသားပဲနဲ့သုံးကြည့်ပြီးတော့ယန္တန်ကာတော်ရဲ့ယောဂီတွေယန္တတာအရုဏံအောင်လို့တဲ့သာဝရသွန်းတွေသားပဲနော်ဟောယောဂီတော်တွေလူတယ်ဓမ္မောင်တွေလူတယ်ယမိတွေလူတယ်အာသန်တွေလူတွေကတ်တယ် နော်ကပ်ပြီးတော့တဲ့သာဝရဆောင်းနေတာပဲယူတယ်ဆိုတော့ဘာမှမပြောနိုင်မရှိတော့အဲ့လောက်မှအဲ့ဒီမိုက်တာကကိုကနော်အတုံးချတာလည်းရှင်တော့လေဒါတော့ကံပဲသာသနာလည်းဘာမှမတတ်နိုင်ဘူးအရှင်ပြားလည်းဘာမှမတတ်နိုင်ဘူးလူရှင်လည်းဘာမှမတတ်နိုင်တော့ဘူးတဲ့ဒါကတော့ကိုယ့်ရဲ့ဘဝနဲ့ကိုဒါတော့ကိုမိုက်တွေးကိုကိုဆက်ကြရတာဟုတ်နော်ကျောင်းမြတ်စွာဘုရားတရားတော်ရဲ့ဒီနေ့ဉာဏ်တော်တွေဖြေလိုက်တာဘုရားတို့ဘာကြောင့်နော်မြတ်စွာဘုရားသာသနာမှန်ရတဲ့ဆိုဆင်းရဲကိုပန်းချသိအောင်လို့ဆင်းရဲပုံအောင်လို့ တို့လိုလူတွေတဲ့သာသနာပေါ်မှာနေရာတယ်လို့ဖြေခဲ့တာမှန်ပါလားလို့ပြောတော့ဆက်တော်ပြမှန်ပါတယ်ဒီနေရာမှန်ပါတယ်အဲ့ဆင်းရဲကုန်အောင်ကျင့်ဖို့အတွက်ဒီလိုပါအရှင်တရားဆိုတာဆက်တော်ပြဟောတာရှိပါသလားဆိုရှိပါတယ်လို့ဖြေလိုက်ပါအဲ့ဒီအရှင်တရားကြီးဘာတရားလဲမဂ္ဂင်7ပါးအရှင်တရားယနေ့ဘုန်းတို့ယောဂီများအားထုတ်နေတဲ့တရားတွေပေါ့ခန္ဓာမတ္တဒိဋ္ဌိကြောင့်မတ္တဒွေမတ္တ ဒါရီမဂ္ဂင်ချက်ပါအပြည့်တရားပဲဒီသီလတွေပြည့်စုံနေတော့သမ္မာဝါစာသမ္မာကမ္မသမ္မာအာဒီဝဒီသီလမဂ္ဂင်တွေဖြစ်တယ်။အဲဒီလိုမှတ်ချက်တိုင်းမှတ်ချက်တိုင်းကသမ္မာဝေမသမ္မာတိသမ္မာသမာဓိတွေပြည့်ပြီးတော့နေတော့သမာဓိမဂ္ဂင်တွေဖြစ်တယ်။အဲဒီအာရုံရဲ့ဖြစ်တာပြတ်တာပေါ်တာပြောက်တာတွေသိနေတော့သမာဓိသမာသင်္ကပ္ပတဲ့ပညာမဂ္ဂင်တွေဖြစ်တယ်နော်။မဂ္ဂင်ချက်ပါအပြည့်တရားဖြစ်နေတာမဂ္ဂင်ချက်ပါအပြည့်တရားဖြစ်နေတာဒုက္ခတွေသိအောင်လို့ဒုက္ခပေါ်အောင်လို့ ဒီတရားတွေကျင့်နေရင်ဒုက္ခတွေလည်းသိနိုင်တယ်ဒုက္ခတွေလည်းနောက်ဆုံးတော့ပုံနိုင်တာပုံသွားရင်ငိုပါလို့ပြောလဲမငိုတော့ဘူးအရက်ကိုတောက်ပါလို့ပြောလဲမတောက်တော့ဘူးနော်ဒိဋ္ဌိရှိပါလို့ပြောလဲမရှိတော့ဘူးတဲ့ဆဲပါလို့ပြောလဲမဆဲတော့ဘူးနော်ထုပါလို့ပြောလဲမထုတော့ဘူးနောက်ပါလို့ပြောလဲမထောင်းတော့ဘူးမကောင်းတဲ့စိတ်တွေဖြစ်ပါလို့ပြောလဲမဖြစ်တော့ဘူးတဲ့မကုန်သေးလို့ဖြစ်နေပါအဲ့ဖြစ်နေရင်ဆင်းရဲတွေပဲတဲ့ဆင်းရဲတော့နည်းနည်းများဘူးနော်ဆင်းရဲတွေပဲအကြောင်းလို့ဒီ သာသနာတော်နဲ့ကြုံတွေ့တဲ့အခါမှာနောက်ဒီသာသနာတော်မှာငါတို့လည်းဆင်းရဲပုံရပုံကြောင့်ဒီမှန်ကြီးရှိတာအကျင့်တရားတွေငါတို့လည်းရှင်းနေရတာရှင်းနေတဲ့အခါမှာဆရာတော်လည်းတရားတွေဟောပေးတယ်တရားတွေသိပေးတယ်အလူချင်းတရားတွေလူတွေသမီးကြီးထောက်ပြီးတော့အဲ့ဒါတွေကိုငါတို့လည်းအဲ့လောက်မှသုံးကြတယ်ငါလည်းမိုက်တဲ့ပုဂ္ဂိုလ်လောကမှာရှိသေးသလားနော်ငါလည်းမိုက်တဲ့ပုဂ္ဂိုလ်ငါလည်းမိုက်ရတဲ့ပုဂ္ဂိုလ်လူပြတော်လည်းပဲလူရဲ့ဒိဋ္ဌာနဲ့လူတွေရဲ့ပုဂ္ဂိုလ် နော်ငါတို့ပုဂ္ဂိုလ်ရှိသေးလားပုဂ္ဂိုလ်ဝမ်းနေပါပါကျန်တာတော့ကျွန်တော်လည်းမတတ်နိုင်တော့ဘူးပုဂ္ဂိုလ်ဝမ်းနေပါပါနော်စိတ်မကောင်းမှာပါမိမိဒီတရားရဲ့အဆုံးချနိုင်လို့ရှိရင်တော့ဝမ်းနေပါပါစိတ်မကောင်းမှာပါဘုန်းကြီးလည်းမတတ်နိုင်တော့ဘူးတရားမလို့ဘုန်းကြီးယောဂီများနော်ကျိုးသာအားထုတ်နိုင်ကြပါစေလို့တိုက်တွန်းမှဒီမှာပဲတရားနေလို့ချုပ်ပါတယ်